မှာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီကိုကိုတော်ကိုပါနန္ဒနန္ဒငါးပါးကိုဥခတ်၍ဆရာတော်ကိုမေတ္တာပို့ကာရဝပြုကြပါစို့ဗုဒ္ဓဂုဏောအနန္တောဓမ္မဂုဏောအနန္တောသံဃဂုဏောအနန္တောမတ္တပိတုဂုဏောအနန္တောအာစိယဂုဏောအနန္တောအနန္တောအနန္တငါးပါးကိုရှိခိုးပါ၏ဖေဟာ ဆရာတော်ရှင်သူမြတ်ဖျားတပည့်တော်တို့ဝိနည်းတတော်အပေါင်းတို့သည်ဟဝေယဟွန်တုဘေးရန်ကင်းကြပါစေအပြာပစ္စဟွန်တုစိတ်ဆင်းရဲကင်းကြပါစေအနိကာဟွန်တုကိုယ်ဆင်းရဲကင်းကြပါစေဒုက္ခိယတာနံပရိဟာရန္တုကြကြမမချမ်းသာစွာဖြင့်မိမိတို့၏ခန္ဓာဝင်ကို သာသနာဝင်ကိုရွတ်ဆောင်နိုင်ကြပါစေဒုက္ခမှုစံတုဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေယထာလတ္တတမ္ပတိတော် မာဝိကစ္စန္တုရရှိပြီးသောစိတ်တင်ချမ်းသာမှမြေရွကြပါစေနှင့်ကမ္မတကာကံတာလင်ကိုပိုင်ဥစ္စာရှိကြကုန်၏ဆရာတော်ရှင်မြတ်ဖေဟာဆရာတော်ဘေးရန်ကင်းပါစေစိတ်ဆင်းရဲကင်းပါစေကိုယ်ဆင်းရဲကင်းပါစေကျမ်းကျမ်းမှာမှာချမ်းသာစွာဖြင့်ခန္ဓာဝင်ကိုသာသနာဝင်ကိုရွတ်ဆောင်နိုင်ပါစေဆရာတော်ဓမ္မမြတ်ဗုဒ္ဓ၏တရားတော်များကိုသင်ယူလေ့ကျင့် လေ့လာခွင့်ရကြသည့်ကျင့်ခွင့်ရသည့်အတွက်အထူးကျေးဇူးကြီးမားလာပါသည်ရှင်ဗျာတပည့်တော်တို့သည်မြတ်ဗုဒ္ဓ၏တရားများကိုယူသေးလေးစားစွာသင်ယူလေ့ကျင့်အားထုတ်ပါမည်ရှင်ဗျာ night ထူပြီးသားတဲ့အတွက်ဘုန်းကြီးတို့ဥပုပ်တိလရှစ်ပါးတိလခံစောင့်တည်ကြရအောင်အလုံးလိုက်ဆိုကြမယ်နော်အံပန္ဒီ အာဘန္တိဣတရဏီနသဟတိတရေနသဟအထင်္ဂသမနာကတံအထင်္ဂသမဂတံဥဘောဒထသီလံဥဘောဒထသီလံဓမ္မယာစာမိဓမ္မယာစာမိအနုကံကတ္တဝါအနုကံကတ္တဝါသီလံဒိဋ္ဌသီလံဒိဋ္ဌ နေဗန္တိမေဗန္တိယမဟောရာမိတံဝရိထအဘဗန္တိပါရှင်ဗျာနမောတတဗုဝါတောရာတောသမ္မာသမ္ဗုဒ္ဓတာနမောတတဗုဝါတောအရဟတောသမ္မာသမ္ဗုဒ္ဓတာနမောတတဗုဝါတောအရဟတောသမ္မာသမ္ဗုဒ္ဓတာ နမောတတဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိသံဃံတရဏံဂစ္ဆာမိဒုတိယမိဗုဒ္ဓံတရဏံဂစ္ဆာမိဒုတိယမိဓမ္မံတရဏံဂစ္ဆာမိဒုတိယမိသံဃံတရဏံဂစ္ဆာမိ တတေယပိဗုဒ္ဓံတရဏံဂစ္ဆာမိတတေယပိဓမ္မံတရဏံဂစ္ဆာမိတတေယပိတံဃံတရဏံဂစ္ဆာမိရဏဂမနံပရိဘုံနံအမဘာဒီပါရှင်ဖေယအာနာတိပါဒဝိရမဏိတိခာပဒံသမာရိယာမိပါဏာတိပါဒဝိရမဏိတိခာပဒံသမာရိယာမိ သာရသက်ရှိတတ်တော်မှမများမှမတတ်ပါဘူးဆောင်းတည်အဒိနာဒါနာဝိရမဏိတိတ်္ခာပဒံသမာရိယာမိအဒိနာဒါနာဝေရမဏိတိတ်္ခာပဒံသမာရိယာမိပစ္စည်းမှန်များသူပစ္စည်းပြီးကိုပစ္စည်းပြီးခိုးရင်ယူခြင်းမတရားသိမ်းခြင်းဒါဒီမှာရှောင်ခြင်းပါအဗျမစရိယဝိရမဏိတိတ်္ခာပဒံသမာရိယာမိ အပြမစရိယဝေရမိတိတ်္ခာဗြဟ္မသမာရိယာမိအမြတ်တဲ့ခြင်းကိုကျင့်ခြင်းမှာချောင်းခြင်းမှာဘုဒ္ဓဝါရဝေရမဏိတိတ်္ခာဗြဟ္မသမာရိယာမိဘုဒ္ဓဝါရဝေရမဏိတိတ်္ခာဗြဟ္မသမာရိယာမိလိန်ပြောတာနဲ့ရှမ်းခြင်းမဲ့ကျန်ကျန်ထားမှာဌာနဉာဏ်ဆိုင်ပြောတာမျိုးအကျိုးမရှိတဲ့ပြောစကားတွေပြောတာမျိုးရှမ်းလို့လဲရှမ်းတိုက်တဲ့စကားတွေပြောတာမျိုးဝစီတုဆိုင် ဒီပါမှာရှောင်ကြဉ်ပါတယ်လို့ဆိုလိုပါတယ်သူရာမိရိယမေဇာပမာဒဌာနာဝေရမဏိတိခာပဒံသမာရိယာမိသူရာမေရရာမစ္ဆပရဏဌာနာဝေရမဏိတိခာပဒံသမာရိယာမိဒီဟာဒီမူရစီဒီတေရဒီတောက်ဆိုင်ကုသကလုံးဝမေ့တာတွေးဝထိုင်းမဲ့သွားတဲ့အတွက်ဒါဒီတောက်ဆရှုခြင်းမှာရှောင်ခြင်းမှာ ဝိကာလဘောဇနာဝိရမဏိတိတ်္ခာပဒံသမာရိယာမိဝိကာလဘောဇနာဝိရမဏိတိတ်္ခာပဒံသမာရိယာမိဒီမောလွယ်တဲ့ချိန်ကနေစပြီးတော့နောက်မိနစ်အယုံတက်ပြီးတော့မစားတော့ကောင်းလဲစားတော့ပြီးစားတော့ခြင်းမှာရှောင်းခြင်းမှာနေစာနေစာဂီတာဂီတာဝါရိတာဝါရိတာဝိတုကဝိတုက ဒတနာဒတနာမာလာကန္ဒမာလာကန္ဒဝိလေပနာဝိလေပနာဓာရဏဓာရဏမန္တနာမန္တနာဝိဘုဒနာဌာနာဝေရမဏိတိတ်္ခာပဒံသမာရိယာမိဝိဘုဒနာဌာနာဝေရမဏိတိတ်္ခာပဒံသမာရိယာမိ ခါဘသမင်သွားတာလာတာကြည်တာရှုတာကာတာခုံတာဝိညာဏဗန္နနာတွေလိမ့်တာခြေတာလှပအောင်မလုပ်ကောင်းတာဘူးခန္ဓာကိုယ်နတ်သက်တွေမကောင်းတော့သုံးကောင်းမှာတိတ်ပွေတာကြံလို့မလုပ်ဥ္စာဒေနာမာဒေနာဝိရမဏိတိခာပဒံသမာရိယာမိဥ္စာဒေနာမာဒေနာဝိရမဏိတိခာပဒံသမာရိယာမိအောင်းတဲ့နေရာတွေပါလေမင်းနဲ့ဆိုတခြားမဟုတ်ဘူးဒီပေါ်တွေတောင်းပြုနေကိလေသာတွေဖြစ်တတ် မှတ်တတိနဲ့ဆိုရင်တော့တောင်းလို့ရဣဒံမေတိလံဣဒံမေတိလံနိဗ္ဗာနတ္တနိဗ္ဗာနတ္တပစ္စယောပစ္စယောဟောတုဟောတုအပမတိနသမာရိထာအဘဗန္ဒီပါရှင်ဖေဟာဆရာရှိခိုးချောင်းနော်ဆရာရှိခိုးတော့ဘုန်းကြီးတို့ပြိပတ်တိပူဇနာကာရဆရာရှိခိုး ဘုရားရှိခိုးဆောင်းလေးပရမဆုံးမျက်နှာပြီးတော့928ထဲကပုဂ္ဂိုလ်12ယောက်ကိုမေတ္တာပို့မယ်ဒီနေ့ကရုဏာလည်းပို့မုဒိတာလည်းပို့ဥပေက္ခလည်းပြမစိုးတရား၄ပါးလုံးပို့ကြမယ်နော်။ဟောကြမယ်။ပရမဆုံးစာမျက်နှာနံပါတ်1ဘာလို့ဘုန်းကြီးတို့နမောတတ္တ3ခေါင်းအတူတူယူဆွကြမယ်။ပြီးတဲ့အခါကျမှဘုရားရှိခိုးအကုန်လုံးအတူတူဆိုပါမယ်။ နမောတတသဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတသဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတနမောတတသဂဝါတောအရဟတောသမ္မာသမ္ဗုဒ္ဓတ ဗုဒ္ဓသောဘဂဝါဘောဓာယမမတိတိတုသောဘဂဝါဒုတ်တုမိဟိအာဒကိုဝေပင်စီစိတ္တောဘုဒ္ဓသူမြတ်ဘုရားသည်ဘုဒ္ဓသစ္စာလေးပါးမန္တရားဟု လိုက်ချခြင်းနဲ့တိမြင်တော်မူသောဒေါရာယသတ္တဝါများကျွန်ုပ်တို့အားလာတူစွာသိမြင်ကြပါစေခြင်းအကျိုးငါဓမ္မသစ္စာလေးရန်တရားမှန်ကိုဒီဒီကရုဏာရှိသောပညာဖြင့် ဟောကြားတော်မူခဲ့ပါ၏တံဘဂဝန္တံတတော်တင်ရှားသူမြတ်စွာဘုရားကိုအာကျွန်တို့သည်ဟောတာမီယုတိယုတိမြတ်တို့လက်ဆုံး၍ရှိခိုးပူဇော်အားရှင်ဘုရား တံတောသောဘဂဝါဓမ္မဓမ္မထာယဓမ္မတိတိတိတိသောဘဂဝါကျွန်ုပ်တို့တို့အများဤအာဂါကိုဝေရာစေဖြစ်တော်ဖြစ်တော်မူသောသူမြတ်စွာဘုရားသည်တံတော်မြင်ကြတွေ့ရာပြန်တိရာမှာကိလေသာညစ်ကြေးခြင်းဝေးတဲ့ ရင်ကျေးတော်မူပြီးသည်ဖြစ်၍ဓမ္မထာယသတ္တဝါသတ္တဝါများကျွန်ုပ်တို့အားလည်းအလားတူစွာကိလေသာငြိမ်းချေခြင်းဝင်ဝေးလေရင်ကျေးကြပါစေခြင်းကျိုးငါဓမ္မရင်ကျေးစေရန်ဓမ္မကိုဒီဒီဒီကရုဏာရှိသောပညာအပြင် ဟောကြားတော်မူခဲ့ပါ၏ဓမ္မကဝန္တံတတော်တင်ရှာသူမြတ်စွာဘုရားကိုအာကျွန်တော်သည်ဘုနာမိယုတိရေမြတ်နုလက်စုံမူ၏ရှိခိုးပါ၏ရှင်ဘုရား တန်တောသောဘဂဝါသမထာယသမန္တိတိတိသောဘဂဝါကျွန်ုပ်တို့အများ၏အာတာကိုဘယ်ရာစေဖြစ်တော်မူဖြစ်တော်မူသောထိုမြတ်စွာဘုရားသည်တန်တောယာဂသာသာလောရှားခြင်းလျက်ဤတဲ့ဤတော်မူပြီးသည် သမတာယသတ္တဝါများကျွန်ုပ်တို့အားလေသာဓုစွာဣန္ဒြေကြပါစေခြင်းကြောင့်ငါဓမ္မငြိမ်သက်စေသက်စေယံတရားမှန်ကိုဧတိတိဒုနာရှိသောညာဖြင့်ဟောကြားတော်မူပါပြီ တံဘဂဝန္တံသတ္တောတင်ရှားသူမြတ်စွာဘုရားကိုအာဟာဂျုံတို့တိဝန္တာမိဝန္တာမိယုတိယုတိမြတ်နုလောမိုး၍ချကိုဘုဒ္ဓဘာဤရှင်ဘုရားတေနောတောဘဂဝါတရဏာယဓမ္မတိတိတိ သောဘဂဝါကျွန်ုပ်တို့များ၏အာတာကိုကိုရာစေဖြစ်တော်မူသောသူမြတ်စွာဘုရားသည်အိနောဩဃလေးပြာတတရားဤမာကံယောဒိဗံဒိဗံပောင်းကူမြောက်တော်မူပြီးဖြစ်၍တရဏာယတ္တဝါအများကျိုးတို့အားလေ အလားတူစွာကုမြောက်ကြပါစေခြင်းကြိုပါဓမ္မကုမြောက်စေရန်တရားမှန်ကိုဒီဒီဒီကျူနာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါ၏တံဘဂဝတံသတ္တောထင်ရှားထိုမြတ်စွာဘုရားကို အာကျွန်တို့သည်ဝိန္ဒာဝန္ဒာမိယုတိမြတ်တို့လောဘုံ၌ရှိခိုးဘုရားဝါဤရှင်ဗျာပရိနိဗ္ဗုတောသောဘဂဝါပရိနိဗ္ဗာနာယဓမ္မတိတိတိ သောဘဂဝါတုလူမြာယတကုဝေယအစီဖြစ်တော်မူသောသူမြတ်စွာဘုရားသည်ပရိနိဗ္ဗုတောကိလေသာကတိလုံးလုံးငြိမ်းပြီးဖြစ်၍ပရိနိဗ္ဗာနာယတတ္တဝါများကျွန်ုပ်တို့အားလည်းအလားတူစွာကိလေသာကတိငြိမ်းကြပါစေခြင်းကြောင့် ဓမ္မံကိလေသာငြိယံတရားမှန်ကိုဣတိတိကရုဏာရှိသောပညာဖြင့်ဟောကြားတော်မူခဲ့ပါ၏တံဘဂဝန္တသတ္တောတင်ရှာတုမြတ်စွာဘုရားကိုအာယုန်တို့သည်ဝန္နာမိယုတိယံတို့ လောလောမူ၍ရှ िख ိုးပူဇော်ပါ၏ရှင်ဖျား928မေတ္တာဘုသာမျက်နှာ20သာမျက်နှာ20အောက်ဆက်ဆွဲမယ်ရောက်ရောက်ပါဒီပုဂ္ဂိုလ်7ယောက်ပို့မယ်နော် နောဒိတာပုဂ္ဂိုလ်9ယောက်ဩဒိတာပုဂ္ဂိုလ်9ယောက်ကရုဏာလည်းဒါပဲမုရိတာလည်းဒါဥပ္ပကဒီပုဂ္ဂိုလ်10ယောက်ကိုပုံမယ်အခုမေတ္တာရင်ပုံမယ်နော်ဖះရှိခေါ်လိုက်တော့စိတ်လေးတွေငြိမ်ချမ်းသွားပြီဒီငြိမ်ချမ်းတဲ့စိတ်အေးချမ်းတဲ့စိတ်တွေကိုအတူနေတဲ့ပုံကိုယ်တွေဓာတ်လူကြီးတဲ့ပုံကိုယ်တွေကိုယ်နဲ့အလုပ်လုပ်ဖို့ကံဘက်တွေဆိုမေတ္တာပွားပါတယ်ကာယကမေတ္တာလည်းထားဖို့စေကမေတ္တာလည်းထားမနောကမေတ္တာလည်းပွားရပါတယ်ကဲမေတ္တာပွားရအောင်မေတ္တာပို့ရအောင် အလုံးသောတတ္တဝါတွေဘေးရာခတ်သိငြိမ်းကြပါစေဒေါသခတ်သိငြိမ်းကြပါစေဆင်းရဲခတ်သိငြိမ်းကြပါစေနှလုံးစိတ်ဝါအေးချမ်းကြပါစေအလုံးသောတရှိသူတွေဘေးရာခတ်သိငြိမ်းကြပါစေဒေါသခတ်သိငြိမ်းကြပါစေ ဆင်းရဲကတိအိမ်ကြပါစေနှလုံးစိတ်ဝမ်းအေးကြပါစေအလုံးသောတေချာရှိသူတွေဘေးရန်ကတိအိမ်ကြပါစေမတကတိအိမ်ကြပါစေဆင်းရဲကတိအိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအလုံးသောပုဂ္ဂိုလ်တွေ ဘေးယံခတိညင်ကြပါစေဒေါသခတိညင်ကြပါစေဆင်းရဲခတိညင်ကြပါစေနှလုံးစိတ်ဝါဣကြပါစေအလုံးသောခန္ဓာကိုယ်အတော်ရှိသူတွေဘေးယံခတိညင်ကြပါစေဒေါသခတိညင်ကြပါစေ ဆင်းရဲကတိငြိမ်းကြပါစေနှလုံးစိတ်ဝါအေးချမ်းကြပါစေအလုံးသောမြို့သမီးတွေဘေးရန်အတိတ်ငြိမ်းကြပါစေဒေါသကတိငြိမ်းကြပါစေဆင်းရဲကတိငြိမ်းကြပါစေနှလုံးစိတ်ဝါအေးချမ်းကြပါစေအလုံးသောမြို့သားတွေ ေယကတိငြိမ်ကြပါစေသောတာကတိငြိမ်ကြပါစေစေယကတိငြိမ်ကြပါစေနှလုံးစိတ်ဝါအေးချမ်းကြပါစေအလုံးသောရိယာပုဂ္ဂိုလ်ဤဘေယကတိငြိမ်ကြပါစေသောတာကတိငြိမ်ကြပါစေ ဆင်းရဲကတိမ်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအလုံးသောပုရုဇဉ်ပုဂ္ဂိုလ်သည်ဒေယကတိမ်ငြိမ်ကြပါစေသောတာကတိမ်ငြိမ်ကြပါစေဆင်းရဲကတိမ်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအလုံးသောနတ်မြတ်တို့ ဘေးရန်ခတိငြိမ်ကြပါစေဒေါသခတိငြိမ်ကြပါစေရှင်ရကတိငြိမ်ကြပါစေနှလုံးစင်စင်ဝါချမ်းကြပါစေအလုံးသောလူသားတွေဘေးရန်ခတိငြိမ်ကြပါစေဒေါသခတိငြိမ်ကြပါစေ ဆင်းရဲကတိငြိမ်းကြပါစေတလုံးစိဝါစိဝါအေးချမ်းကြပါစေအလုံးသောပေဘုံသာရီဘေးကတိငြိမ်းကြပါစေသောတာကတိငြိမ်းကြပါစေဆင်းရဲကတိငြိမ်းကြပါစေတလုံးစိဝါအေးချမ်းကြပါစေဒီပုဂ္ဂိုလ်စနေအောင်ပါပဲဘုန်းကြီးတို့ ကရုဏာပွားမယ်နော်ဒီဆောက်ထဲမှာတော့မပါတော့ဘူးဘုရားငြိမ်းချမ်းစွာနေကြည်ကြမှာအဲ့တော့မခက်ပါဘူးဒီပုဂ္ဂိုလ်၁၂ယောက်ပဲမှတ်ထားကရုဏာပွားတဲ့ဒုက္ခမူဇံလူဆင်းရဲဒုက္ခမှာလွတ်မြောက်ကြပါစေဒါလေးပွားတာနော်အဲ့ဒီလိုကဘယ်လိုပုံကုံမျိုးတွေပွားလဲခုလိုကာယောဂါကြီးဆိုက်ကဆိုက်ရောက်နေတက္ကမလုံးမှာရှိတဲ့လူသားတွေကိုဆင်းရဲစိတ်ဆင်းရဲဖြစ်နေတာကိုဆင်းရဲဖြစ်ခြင်းဖြစ်မဲ့စိတ်ဆင်းရဲဖြစ်ခြင်းဖြစ်မဲ့ဒါမျိုးတွေမှာ အဲ့ဒါအဲ့ဒီလိုပုံကုမျိုးဆိုရင်တော့ကရုဏာပွားတော့စာရေးစာငါးဘောခေါင်းပါလို့ဒုက္ခတွေဖြစ်ကြတယ်ယောဂဇိုရီကြောင့်ဒုက္ခတွေဖြစ်ကြတယ်စစ်တွေဖြစ်ကြလို့ဒုက္ခတွေဖြစ်ကြတယ်ဒီဒုက္ခတွေမှာလွတ်မြောက်ဖို့အတွက်သာမဏေ136အဲ့ဒါတွေကလွတ်မြောက်ဖို့အတွက်ဘုန်းကြီးတို့ကရုဏာပွားတော့ဆုံးနာလောက်အောက်ဆွဲချ136 တရား30ကြောင်းအောက်ကိုဆက်ဆွဲဆက်ဆွဲမယ်တရား36ဆက်ဆွဲအောက်ကိုဆက်ဆွဲမယ်ဆက်ဆွဲမယ်ဆက်ဆွဲမယ်တရား36 ဆက်ဆံ116 so so ရောက်အပေါ်ပြန်တက်လာပေါ်ပြန်တက်လာဝိရိတာရောက်ပေါ်ပြန်တက်115အဲရောက်ပြီ 115ရဲ့ဖြစ်ဟွန်းဟောပေါ်ပြန်ရောက်ပေါ်တက်သွားပြန်ပြီခုနတွေးပြီအောက်ပြန်ဆွဲ113ဖြစ်သွားအောက်ဆက်ဆွဲအဲ့မှာကရုဏာပါဘူးဟောပေါ်ရအောက်အောက်အောက်တက်ရောက်သွားပြီဟွန်းပေါ်ပြန်တက်တော့ရောက်ပြီအဲဆိုကြမယ် အလုံးသောတတ္တဝါတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။အလုံးသောအသက်ရှိသူတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။အလုံးသောထေရှားရှိသူတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။အလုံးသောပုဂ္ဂိုလ်တွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။ အလုံးသောခန္ဓာကိုယ်အားသဘောရှိသူတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။အလုံးသောမြို့သမီးတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။အလုံးသောမြို့သားတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။အလုံးသောရိယာပုဂ္ဂိုလ်တွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။ အလုံးသောပုရုဇဉ်ပုဂ္ဂိုလ်တွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။အလုံးသောနတ်မြမာတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။အလုံးသောလူသားတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။အလုံးသောဘေဘုံသားတွေဆင်းရဲဒုက္ခမှလွတ်မြောက်ကြပါစေ။ဒီတော့မုရိတာပွားမယ်။မုရိတာဆိုတာကတော့ကိုယ်နဲ့ တန်းတူကြီးတို့ပုံကိုယ်တွေမဟုတ်ဘူးပေါ့ဗျာသူကတော့ကိုယ့်ထက်သာတဲ့ပုံကိုယ်တွေတန်းတူကြီးတို့မေတ္တာပါနေကြတဲ့ပုံကိုကရုဏာပွားကိုယ့်ထက်သာနိုင်ငံရေးစီးပွားရေးလူမှုရေးဘာသာရေးအစသာရအောင်မြင်ကြော်ကြတဲ့ပုံကိုယ်တွေသူကအဲ့ဒီလိုပုံကိုယ်တွေတွေ့လာကြုံလာရင်မုရိတာပွားတိုင်းလွယ်လွယ်ကုသိုလ်ရတယ်မုရိယာမပွားရင်လွယ်လွယ်အကုသိုလ်ဖြစ်တတ်တယ်ဒါကြောင့်ဘုရားကမုရိတာပွားနေအောင်ကြိုးစားမယ်ဒီလိုဝိရိတာပွားတဲ့က ဒုတိယဘက်ကစပြီးပွားမယ်ဘောဟာမဆိုးတော့နဲ့ဆိုးလို့လို့အလုံးသတ္တဝါတွေရရှိပြီးစီစဉ်ချမ်းသာမှာမဆုပ်ရုပ်ပဲပြည်စုံမြဲပြည်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေအဲ့ဒီဘက်ကစပွားမယ်အလုံးသောတတ္တဝါတွေရရှိပြီးသောစီစဉ်ချမ်းသာမှာမဆိုးရုပ်ပဲပြည်စုံမြဲပြည်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေအလုံးသောတရှိသူတွေ ရရှိသောစီစဉ်ချမ်းသာမှာမဆိုးရုံပဲပြည်စုံမြေပြည်စုံကြပါစေချမ်းသာမြေချမ်းသာကြပါစေအလုံးသောထင်ရှားရှိသူတွေရရှိပြီးသောစီစဉ်ချမ်းသာမှာမဆိုးရုံပဲပြည်စုံမြေပြည်စုံကြပါစေချမ်းသာမြေချမ်းသာကြပါစေအလုံးသောပုဂ္ဂိုလ်တွေ ရရှိပြီးသောစီစဉ်ချမ်းသာမှာမဆိုးရုပ်ပဲပြည့်စုံမြဲပြည့်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေအလုံးသောခန္ဓာကိုယ်အဘောရှိသူသည်ရရှိပြီးသောစီစဉ်ချမ်းသာမှာမဆိုးရုပ်ပဲပြည့်စုံမြဲပြည့်စုံကြပါစေချမ်းသာမြဲချမ်းသာကြပါစေအလုံးသောအမျိုးသမီးတွေ ဆရာရှိပြီးသောစည်းစိမ်ချမ်းသာမှာမဆိုးရုံပဲပြည်သူမြေပြည်သူကြပါသည်ချမ်းသာပြေချမ်းသာကြပါစေအလုံးသောမြို့သားတွေဆရာရှိပြီးသောစည်းစိမ်ချမ်းသာမှာမဆိုးရုံပဲပြည်သူမြေပြည်သူကြပါသည်ချမ်းသာပြေချမ်းသာကြပါစေအလုံးသောမြို့သားတွေ မြတ်သားတွေရရှိပြီးသောစီရင်ချမ်းသာမှာမဆုတ်ယုတ်ပဲပြည့်စုံမြဲပြည့်စုံကြပါကြပါစေချမ်းသာကြပါသည်အလုံးတော်ရိယာပုဂ္ဂိုလ်တွေရရှိပြီးသောစီရင်ချမ်းသာမှာမဆိုးရုပ်ပဲပြည်စုံမြေပြည်စုံကြပါစေ။တန်တန်ကြပါစေ။အလုံးသောဘုရုရှင်ပုဂ္ဂိုလ်တွေရရှိပြီးသောစိတ်ချမ်းသာမှာ မဆုံးရုံပဲပြည့်စုံမြေပြည့်စုံကြပါစေချမ်းသာမြေချမ်းသာကြပါစေအလုံးသောနတ်မြမာရိရရှိပြီးသောစီစဉ်ချမ်းသာမှာမဆုံးရုံပဲပြည့်စုံမြေပြည့်စုံကြပါစေချမ်းသာမြေချမ်းသာကြပါစေအလုံးသောလူသားတွေ ရရှိပြီးသောစီစဉ်ချမ်းသာမှာမဆိုးရုပ်ပဲပြည့်စုံနေပြည့်စုံကြပါစေချမ်းသာချမ်းသာကြပါစေအလုံးသောပေဘုံသားတွေရရှိပြီးသောစီစဉ်ချမ်းသာမှာမဆိုးရုပ်ပဲပြည့်စုံနေပြည့်စုံကြပါစေချမ်းသာချမ်းသာကြပါစေပြီးတော့ဥပေက္ခပါမယ်နော်ဥပေက္ခဆိုတော့ဘုန်းကြီးတို့လူမျိုးတွေယူဆတဲ့ သူ့ကိုမကြည့်ပဲလှဲ့မကြည့်တာမပြောဆိုတာအဲ့ဒီလိုဥပေက္ခမဟုတ်ပါဘူးဒီပုဂ္ဂိုလ်တူတယောက်ဟာမေတ္တာလည်းထားလို့မရကရုဏာလည်းပွားလို့မရဝိဒါလည်းပွားလို့မရဆိုဥပေက္ခဥပေက္ခဆိုတာဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုမိုက်တဲ့ဆိုးတဲ့ပုဂ္ဂိုလ်တွေအတိတရားမရှိတဲ့ပုဂ္ဂိုလ်စိတ်တအောက်တန်းကြတဲ့ပုဂ္ဂိုလ်တွေဘယုတ်တုကလုံနေပြောနေတဲ့ပုဂ္ဂိုလ်တွေဒီလိုပုဂ္ဂိုလ်တွေတွေ့လာကိုကဒေါသဖြစ်တတ်စိတ်မကောင်းဖြစ်တတ်သူတို့ကြည်ပြီးစိတ်ဆင်းရဲဖြစ်တတ် အဲ့လိုစိတ်ဆင်းရဲမဖြစ်နဲ့သူလှုပ်တဲ့ကံသူခံမှာပဲသူပြောတဲ့ကံသူခံမှာပဲကိုလှုပ်တဲ့ကံကိုခံမှာပဲအဲ့လိုကာမတကောကာမတကဆင်ញနာဥပ္ပခါလို့ခေါ်ပါတယ်အဲ့တော့ပထမဆုံးတစ်ကြောင်းပဲပွားမယ်နော်အလုံးသောတတ္တဝါတွေကံစီမံတိုင်းသာဖြစ်ကြလေသည်အလုံးသောတရှိသူတွေကံစီမံတိုင်းသာဖြစ်ကြလေသည် အလုံးသောထင်ရှားသည့်ရှိသူတွေကာစီမန်တိုင်းသာဖြစ်ကြလေသည်အလုံးသောပုဂ္ဂိုလ်တွေကာစီမန်တိုင်းသာဖြစ်ကြလေသည်အလုံးသောခန္ဓာကိုယ်အားတဘောရှိသူတွေကာစီမန်တိုင်းသာဖြစ်ကြလေသည်အလုံးသောမြို့သမီးတွေမြို့သမီးတွေကာစီမန်တိုင်းသာဖြစ်ကြလေသည် အလုံးစုံမြို့သားတွေကစီမံတိုင်းသာဖြစ်ကြလေအလုံးစုံရိယပုဂ္ဂိုလ်တွေကစီမံတိုင်းသာဖြစ်ကြလေသည်အလုံးစုံပုရုဇဉ်ပုဂ္ဂိုလ်တွေကစီမံတိုင်းသာဖြစ်ကြလေသည်အလုံးစုံနတ်မြမာတွေကစီမံတိုင်းသာဖြစ်ကြလေသည် အလုံးသောလူသားတွေကံစီမံတိုင်းသာဖြစ်ကြလေသည်အလုံးသောဘေဘုံသားတွေကံစီမံတိုင်းသာဖြစ်ကြလေသည်သာဓုသာဓုသာဓုသာဓုအဲတရားထိုင်ကြမယ်နော်တရားမထိုင်ခင်စနစ်တကျထိုင်တောင်းစနစ်ကျလောက်တောင်းအန္တရာယ်မျိုးမျိုးတွေလည်းစိတ်ထဲမှာဖြစ်တဲ့ အန္တရာယ်တွေပါကြီးလဲကင်းသွားဆိုတဲ့အနေနဲ့ဖရာတရားတန်ခါကိုလေးလေးနက်နက်ထားကြတော့တောင်းမှအပြစ်တကင်းတော့စိတ်ချမ်းသာစိတ်ချမ်းသာတော့အထောက်လို့ကောင်းတော့အလုံးလိုက်ဆုံးမယ်အရှင်ဖရာတပည့်တော်သည်ဘဝတန်တရားဆက်ဆက်မှစ၍ယနေ့ချိန်ထိဖရာတရားတန်ခါယရဏ၃ပါး မိဘဆရာသမားပညာရှိအရိယာသူတော်ကောင်းများကိုကာယကံဝစီကံမနောကံတို့ဖြင့်ပြမကျุလွန်မိခဲ့လျင်ခွလွတ်ပါယံတောင်းမှအပါတိရှင်ဘုရားရှင်ဘုရားအဲ့တော့တောင်းပါမယ်နောက်တစ်ခါကျဘုရားရဲ့တရားရဲ့တန်ခါရိပ်အောက်မှာအထွင်ဘုရားရဲ့မေတ္တာတော်ရဲ့ကရုဏာတော်ရဲ့တန်ခါတော်များရဲ့မေတ္တာတော်ရဲ့ကရုဏာတော်ရဲ့အောက်မှာအထွင်အထုလို့ကောင်းတာပေါ့ ဒါကြောင့်အဲ့ဒီရိတ်ခိုးလုံးတဲ့အနေနဲ့ကိုယ်ခန္ဓာကိုကိုယ်တက်ကိုအနှင်းကြရှင်ဘေယတပည့်တော်သည်တရားထုတ်တရားထုတ်နေသည့်ချိန်ကာလတွင်၌တပည့်တော်၏တက်နှင့်ခန္ဓာကိုယ်ကိုမြတ်စွာဘုရား၎င်းတန်ဆရာ၎င်းအနှင်းပါ၏ရှင်ဖေယအဲထောက်လိုက်ပါဗျာ တက်တောင်တက်တာထိုင်မယ်ကိုယ်နဲ့တင့်တော်တဲ့ဣရိယာပုနဲ့ဒီကတော့အလုံးလုံးဖို့ရေးကြည့်တော့အေရတဲ့လှဲမှလည်းရတော့ဣရိယာပု၄ပါးလုံးဖျားမှခိုင်းတော့ပထမဆုံးဘုန်းကြီးတို့ဘာလို့ကြောင်းမလဲဆိုဖျားကုံတော့စာပွားကြတော့ဗောနော် တရားကုံတော်စပွားတဲ့အခါကျတော့ဘုရားရုပ်ပါတဆူပေါ့ကိုယ်စိတ်ထဲမှာကြီးညိုလေးစားတဲ့ရုပ်ပါတဆူကြီးညိုစရာကောင်းရုပ်ပါတဆူတက်တော်ထင်ရှားပြတော့အာယုံပြုအာယုံပြုပြီးတော့ဘုရားကုံတော်များကိုပုံတော်ပေါ်မှာဂုံတော်တင်ညံနဲ့တတိနဲ့ဆင်ញင်ပွားတော့ဒီနေ့တတ္ထာရိဝမနုဿာနံအဲ့ဒီသွားကြတယ်တတ္ထာရိဝမနုဿာနံနာလူတို့ဤဆရာတဆူဖြစ်တော်မူသောမြတ်စွာဘုရား လူနာပြမှာတတ္တဝါတွေအတွက်ပစ္စုပန်ဘဝချမ်းသာရေးလည်းဘုရားဟောပြောဆုံးပါတယ်။နောက်တမလွန်ဘဝချမ်းသာရေးလည်းဆုံးပါပါတယ်။ဘယ်ဘဝပဲရောက်ရောက်အိုနာတိမွေးအိုနာတိဆိုတဲ့ဒုက္ခပိဒမလွတ်တော့နိဗ္ဗာန်ချမ်းသာကိုလည်းဆုံးပါပါတယ်။အဲ့ဒါကိုတတ္ထာတွေကမနုဿာနာအဲ့ဒီလိုဆုံးမတော်မူတဲ့အတွက်ဆရာဖြစ်ဘုန်းကြီးတော်တင်းပြီးကိုးကွယ်ကြတယ် တထာရိဝမနုဿနာနလူတို့ဇာတဆူဖြစ်တော်မူသောမြတ်စွာဘုရားဘုရန္တရဏကိဆိုင်ဖရာကိုဝယ်တယ်ဓမ္မန္တရဏကိဆိုင်မိတရားကိုဝယ်တယ်သံဃာန္တရဏကိဆိုင်သံဃာကိုဝယ်တယ်ကိုဝယ်တယ်ဆိုအာကိုလာအာကိုလာဆိုမျက်စိမိတ်နားပိတ်ပြီးယုံကြည်အာကိုလာမဟုတ်ဘူးဘာအာကိုလာလဲဆိုတော့သူ့ရဲ့ဆုံးမညွှန်ကြားချက်တွေကိုအာကိုလာ အဂုဏီကလောကမှာအဂုဏီပေါ့အတိညာမပြည့်စုံတဲ့သုံးလေးအောက်ကလေးလေးတွေဘာမှမသိသေးဘူးဘာမှနားမလည်သေးဘူးအမိဘကုံပုံယုံအာကိုဟာဒါတော့မျက်စိမိတ်နားပြီးအာကိုတဲ့အတိညာမပါတဲ့အာကိုနီလို့ခေါ်တက္ကသိုလ်ကျောင်းသားတယောက်ကဆရာကအာကိုတဲ့နေရာမှာတော့ညာနဲ့ရှင်ပြီးအာကိုဆရာရဲ့ guideline ကိုအာကိုဆရာဒီလိုလုပ်ဒီလိုဖြစ်ဒီလိုဖြစ်ဒီလိုကြည့်ပေါ့ သူညွှန်ကြားရဲ့တိုင်လိုက်နာတော့ကိုယ့်ရဲ့ပွဲဒီဒီဂရီတွေရတော့အဲ့ဒီညာနဲ့ရှင်ပြီးကိုယ်အာကိုရာမျိုးဘုန်းကြီးတို့ဆိုလိုပါတယ်ကိုယ်ွယ်တဲ့ဘုရားဘုရားကိုယ်ွယ်တဲ့ဆိုအာကိုရာအာကိုရာဆိုဘယ်လိုအာကိုရာလဲအတိညာနဲ့ဆင်ញင်ပြီးအာကိုရာတိညာနဲ့ဆင်ញင်ဆိုအာကိုရာဘယ်လိုလဲဆိုတော့ဆရာဖြစ်တယ်ဆရာဖြစ်ဘယ်လိုတင်လဲသူဆုံးဆုံးမမှုတွေကိုဘုန်းကြီးလိုက်နာကျင့်သုံးဖို့ဆရာဖြစ်တယ် အဲသူကမကောင်းတာဆုံးမရင်ဒီခွင်တို့လက်မခံကောင်းတာဆုံးမတာပဲလက်ခံကျင့်သုံးတာဒါကြောင့်ဆရာဖြစ်တင်ကိုယ်ဝယ်တယ်ဘုရားန္တရံကိစ္ဆာမိဆိုတဲ့အတိဗေမျိုးနဲ့ကမှတ်တာတထာရိဝမနုဿန္နနလူတို့ဆရာတဆူဖြစ်တော်မူသောမြတ်စွာဘုရားတထာရိဝမနုဿန္နနလူတို့ဆရာတဆူဖြစ်တော်မူသောမြတ်စွာဘုရားဖြည်းဖြည်းမှန်မှန်လေးပွားနော် ထေမာနေပွားရင်ဘုရားကုံတော်ပွားတဲ့ပုဂ္ဂိုလ်များစိတ်ကြည်လင်လွယ်တယ်။ဉာဏ်နဲ့ကမ္မထာနမတူ။ပြီးတော့စိတ်ဓာတ်တွေတက်အောက်တက်စိတ်ဓာတ်တွေကျနေပြီ။ဒီကနေ့လောကကြီးလောအဆင်မပြေစိတ်ဓာတ်တွေကျမလောက်ခြင်းမကန်းခြင်းမစားခြင်းမတောက်ခြင်းဒီလိုဖြစ်နေဘုရားကုံတော်ပွားပြီးဘုရားကုံတော်ပွားတဲ့ပုဂ္ဂိုလ်စိတ်ဓာတ်တွေတက်ကြွတယ်ရှင်လန်းတယ်ထက်တန်စေတယ် တ္ထာရိယောမနုဿာနနောက်ဒိဗ္ဗေတစ်မျိုးပွားမယ်နော်တတ္ထာရိယောမနုဿာနလူနာမြမတတ္တဝါတို့တန်တရားခီးခဲမှာထုတ်ဆောင်တော်မူသောမြတ်စွာဘုရားတတ္ထာရိယောမနုဿာနလူနာမြမတတ္တဝါတို့တန်တရားခီးခဲမှာထုတ်ဆောင်တော်မူသောမြတ်စွာဘုရားလူတွေနဲ့တည်းမြမာတွေဘဝတန်တရားခီးသွားနေဘယ်ဘဝပဲရောက်ရောက်အိုမွေးအိုနာသေးဒီဒုက္ခတွေရောက်နေတော့ ဒီခေခေကြီးကမဆုံးနိုင်လောဘရောက်တော့လဲလူဘဝလိုက်ဥနာမွေဥနာတိနတ်ဘဝရောက်တဲ့နတ်ဘဝရောက်လေရောက်မွေဥနာတိဘယ်ဘဝရောက်ရောက်မွေရာနဲ့တိတာတော့အနည်းဆုံးဖြစ်တော့ဗျာဒီလိုနဲ့တန်တရားခီးချီသွားနေမဆုံးနိုင်ဘယ်ဘဝရောက်ရောက်မွေဥနာတိဒုက္ခရိယကျုံအဲ့လိုတန်တရားခီးချီတန်တရားဒုက္ခဘောင်းဆုံးမြောက် ဖြစ်နေတဲ့တန်တရားခိယနေဘုရားရှင်ကအဲ့လိုမွေးဝနာတဲ့မဖြစ်တဲ့နိဗ္ဗာန်ကိုထုတ်ဆောင်ပေးတာထုတ်ဆောင်လမ်းညွန်ပေးတာသူဘုန်းကြီးတို့ဘုရားလမ်းညွန်ပေးတဲ့အတိုင်းခုလိုကျင့်ကြအထောက်နေကြကျင့်ကြအထောက်နေတော့မွေးဝနာတဲ့ဒီဒုက္ခဆင်းရဲတန်တရားခိခဲရလွတ်မြောက်နိုင်တယ်တထာရိယမနုဿန္နလူနာမြမတ္တဝါတို့တန်တရားခိခဲမှာထုတ်ဆောင်တော်မူသောမြတ်စွာဘုရား အသာလေးကပ်ပြီးတော့ရှူရနော်။နောက်မလို့ကိုယ်ကလှုပ်နေတတ်တယ်။တထာလီယံနုဒ္ဒနာလူနာပြမတ္တဝါတို့တန်တရားကြီးကဲမှာထုတ်ဆောင်တော်မူသောမြတ်စွာဘုရား။ သတ္ထာရိယောနုသနာနုနဗျမသတ္တဝါတို့တန်တရားခီးကဲမှာထုတ်ဆောင်တော်မူသောမြတ်စွာဘုရားနောက်ဘုဒ္ဓပွားကြောင်းနော်ဘုဒ္ဓသစ္စာ၄ပါးမှန်တရားကို ကိုယ်တိုင်လည်းသိ သူတို့ဘာတို့ကိုလည်းသိစေတော်မူတာသောမြတ်စွာဘုရားဘုန်းကြီးတို့ဘုရားကြအမှန်တရားတွေကိုယ်တိုင်လည်းသိတယ်သူများသိအောင်လည်းဟောနိုင်တယ်အခြားဘုရားတွေကြဒီအမှန်တရားကိုယ်တိုင်လည်းမသိအမှားတွေသိအမှားတွေကိုလိုက်ဟောအဲ့မှာလူတွေဒုက္ခဖြစ်ကြဘုရားသစ္စာ၄ပါးမှန်တရားကိုကိုယ်တိုင်လည်းသိသူတို့ဘာတို့ကိုလည်းသိအောင်သူတို့ဘာတို့ကိုလည်းသိစေတော်မူတာသောမြတ်စွာဘုရား သိအောင်ဟောနိုင်တာပေါ့ဘုရောသစ္စာ၄ပါးမှန်တရားကိုကိုယ်တိုင်လည်းသိသူတစ်ပါးတို့ကိုလည်းသိစေတော်မူတတ်သောမြတ်စွာဘုရားဗုဒ္ဓဆိုဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုတာဒီကုံတော်လေးဘွားတိုင်းနဲ့ပြောတတ်တာအမှန်တရားကိုသိတဲ့ပုဂ္ဂိုလ်အမှန်တရားကိုယ်တိုင်လည်းသိတယ်သူများသိအောင်လည်းဟောပြနိုင်တယ်ပြောနိုင်တယ် မှန်တရားမပြောနိုင်ဘုရားဘုန်းကြီးတော်ဗုဒ္ဓလို့လက်မခံနိုင်မန္တရားပစ္စာလေးပါမန္တရားကိုယ်တိုင်းကိုယ်တိုင်းသိတာဒါပြိဝေဒညာတော်လို့ခေါ်တယ်သူတို့ဘာသိအောင် လူဘာကိုသိအောင်ဟောနိုင်ပြောနိုင်တာဒါဒေသနာဉာဏ်တော်လို့ခေါ်တယ်အဲလိုတိဗ္ဗေမျိုးနဲ့လည်းပွားကြအောင်ဘုဒ္ဓပရိဝေရဉာဏ်တော်ဒေသနာဉာဏ်တော်နှစ်ပါးနဲ့ပြည့်စုံတော်မူသောမြတ်စွာဘုရားဘုရောပရိဝေရဉာဏ်တော်ဒေသနာဉာဏ်တော်နှစ်ပါးနှင့်ပြည့်စုံတော်မူသောမြတ်စွာဘုရား ဘုရောပရိဝေရညာတော်ဒေသနာညာတော်နှစ်ပါးနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဒီလိုပွားထားခြင်းကြောင့်ဘုန်းကြီးတို့သမ္မာသမ္ဗုဒ္ဓဂုံတော်ကိုယ်ရသွားတော့မယ်သမ္မာသမ္ဗုဒ္ဓဂုံတော်ကျတော့အလုံးစုံတရားတို့မပေါက်မြန်တဲ့ဘုရားကိုလိုတိုင်းသာတည်တော်မူတတ်သောမြတ်စွာဘုရားသစ္စာလေးပါးတည်တော်မူတဲ့မြတ်စွာဘုရားအဲ့ဒီဂုံတော်ကသစ္စာလေးပါးတည်တာသူများကိုဟောတဲ့ညာမပေါဘူး သမတမုရောကိုတော့သစ္စာလေးပါးသိုံသိတယ်ဆိုတာကြောင့်သမတမုရောပြိဝိဒဉာဏ်တော်နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဟောဒီဗုဒ္ဓကြတော့ပြိဝိဒဉာဏ်နဲ့လည်းပြည့်စုံတယ်ဒေသနာဉာဏ်တော်နဲ့လည်းပြည့်စုံတယ်ဒီလိုကြွယ်ပါသူများမေးရင်ပျောက်တတ်တော့ဒီလိုဝါတာ ုရောပရိဝေရဉာဏ်တော်ဒေသနာဉာဏ်တော်နှစ်ပါးနှင့်ပြည့်စုံတော်မူသောမြတ်စွာဘုရားစိတ်လေးကြည်လင်လာပြီခုနှစ်သက်တဲ့ကမ္မထာခုချံစားပြီးပွားများထောက်လို့ရပါခုနှစ်သက်တဲ့ကမ္မနာ အထုတ်တဲ့ကမှအာယုန်နဲ့မစိတ်မကိုက်ခင်တော့ဝိရိယလည်းသုံးပြရတော့ထူတတိတတိကိုလည်းမြဲအောင်ကြိုးစားတတိမြဲဖို့ဝိရိယလိုတာပေါ့နော်ဝိရိယတွေကကုပေးရတယ်ကိုကငိုက်ကြလိုက်ကောင်းငိုက်ကြလည်းမမလေးထားပေးစိတ်ကလည်းတင်းတင်းရင်လိုရတယ်ကိုယ်ဆွမ်းအားစိတ်ဆွမ်းအားနဲ့ပြီးအောင်လိုရတယ်အဲရမှာကတ်သွားမယ် မစိညာအောင်နဲ့ကပ်သွားရင်လည်းအဲ့ကြောင့်တချို့ကဒါအကြောင်းကြဆိုင်တာခန္ဓာကိုယ်ကြီးလောက်နေတတ်တယ်အဲ့ကြောင့်အသာလေးအတိကပ်ကြည့်ရတယ်မကပ်ခင်တော့ဘုန်းကြီးတို့အကြောင်းကြဆိုင်ပြရတယ်ကပ်သွားရင်ဒါအကြောင်းကြမဆိုင်နဲ့လွန်ထွက်သွားတတ်တယ်လွန်ထွက်သွားတော့တိမ်မွေးပေမတွေ့တာတို့ဘာလို့ဖြစ်တတ်ခန္ဓာကိုယ်ရိမ့်တာတို့ရိုင်းတာတို့ဒုံတာတို့ထိုးတာဒါဖြစ်တတ် ကိုကြိုက်တဲ့ကမ္မနာရှုမှတ်တဲ့ကအနာဘာနာမှတ်မှဝါယဒမှတ်မှကြာတော့ဘုန်းကြီးတို့တွေ့တွေ့ ခန္ဓာကိုလှုပ်တာလို့ခေါင်းလှုပ်တာလို့ဖြစ်တတ်ပါတယ်ဒါငြိမ်အောင်လုပ်ရတယ်နော်လှုပ်ပါမြန်ကွာလှုပ်မှမအားရသလိုဖြစ်တတ်တယ်အနဘနာရဲ့အကျိုးသိအကျိုးတွေဟောတဲ့နေရာဗုဒ္ဓတိုက်ရိုက်ပြောသွားတယ်ကိုမလှုပ်ကိုတုံလုံးမှုမရှိဘူးတဲ့အနာဘာနာကျိုးကစိတ်ကလည်းတုံလုံးမှုမရှိဘူးတဲ့အနာဘာနာမှာတိတ်ငြိမ်သက်တိတ်မွေ့ အာနာပါနမှတ်တဲ့ပုဂ္ဂိုလ်လေးထွက်လေမှာကိုယ်လည်းမပင်မဘူးတဲ့မျက်စိလည်းမပင်မအောင်စိတ်လည်းမပင်မအောင်အဲ့လိုဟောထားရှိခါရီရတော့ဘယ်လိုလို့ဖြစ်တာလဲဆိုဒီလေးရတိမ်မွေ့သွားတဲ့ကမျက်စိနဲ့ဖွင့်ကြည့်လို့စိုက်ကြည့်တယ်အဲ့ဒီစိုက်ကြည့်မျက်စိတွေလည်းပင်မတတ်တယ်နဲ့မျက်ခုံးတွေလည်းပင်မတယ်ပင်မနေရှော့ချပင်မလာပြီဆိုဘုရားတရားနဲ့မကိုက်ညီတဲ့သဘောပဲသူတရားချော်သွားပြီ တင်းတဲ့နေရာပြန်စိုက်ကြည့်ပတ္တမြာကာသင်္ကာရဒီလေးလေးကိုကြည့်နေဗြဟ္မတော့စိတ်မငြိမ်တော့အတန်နေထွက်နေတာရှုချက်ရှုချက်ရှုချက်ဟောမေမှာလည်းအတန်နေထွက်ခြင်းထွက်စိတ်ငြိမ်သွားပြီလေရလည်းငြိမ်လာတော့ အင်ရနဲ့တိမ်မွေးအောင်ရှုတိမ်မွေးရနဲ့ချုပ်အောင်ရှုဒါလိုအစဉ်စဉ်လေးသွား 7နာရီထိုးပြီးတော့ပါရတက်တော့တက်တာနေလို့ရပါတရားနာကြမယ်နော်ဘုန်းကြီးတို့ရှေ့ဘက်နိုင်ငံတွေကြောင့်ဘုချုပ်သွားတရားနာတော့မနေ့ပိုင်းမှာတော့လောဘတရားပေါ့လောဘနဲ့ပတ်သက်လို့မနေ့တုန်းကဘုန်းကြီးတို့ဗတ္တိကရတာတုတ်အကြောင်းပြောတယ်ဒီဗတ္တိကရတာတုတ်တဲ့နဲ့ပတ်သက်ပြီးတော့လေးတုတ်ပေါ့ဗျာဘုန်းကြီးတို့ဘယ်မှာပါလဲဆို ဥပရိပါဏတာပါဠိတော်မှာပါပါအဲဒီပါဠိတော်မှာပရမဇောပါရိကရတာတုတ်ရှင်အနန္ဒာကဟောတော့ရှင်အနန္ဒပါရိကရတာတုတ်ရှင်မာကိစီယဟောတော့ကိစ္ဆာနာရှင်မာကိစ္ဆာနာပါရိကရတာတုတ်ဒီနေ့မနေ့ပြောမှာတော့လောမန္တကင်ကြီးယပါရိကရတုတ်သူသူနာမယလောမတလောမတကင်ကြီးယ မွေးကလေးကသူတို့ခြေဘွားအမွေးလေးတွေပါလို့တိတ်နူးညံ့တိတ်မွေးတယ်ဆိုတော့အတိတ်ပဲပါဘုရားရှင်လည်းတကားလို့ပုဂ္ဂိုလ်နှစ်ပါးတွေ့ရှင်သောနာတော်လည်းတို့တိတ်တိမ်မွေးနူးညံ့နေခြေဘွားတော့မွေးနူးနူးလေးတွေထွက်တိတ်နူးညံ့သူလောမန္တာလည်းလိုပဲခြေဘွားမွေးနူးနူးလေးထွက်လို့သူလောမန္တာလို့အနာမည်ပေးတယ်မိဘရဲ့ချစ်စနိုးအနေနဲ့သူကဘုရားမျိုးနွယ်တွေပဲဘုရားရှင်မျိုးနွယ် နောက်တစ်ချိန်မှသူကသင်္ကန်းဝက်လာသင်္ကန်းဝက်လာတော့သူတို့ရဲ့ကပိလုဆိုတာဘုရားရှင်ရဲ့မွေရစာမွေရစာတိနိုင်ငံတော်ရဲ့မြို့တော်ဘာခင်တုံတော်နာမင်းကြီးကပိလုမြို့မှာနေတယ်အဲဒီကပိလုမြို့မှာနောက်ပိုင်းဘုရားရောက်သွားနေရောတာယုံကြောင်းဆို ဖြစ်ပေါ်လာတော့ကြောင်းတော်ထဲမှာရှိခုနကပြောခဲ့တဲ့လောမတမင်းသားနောက်တော့သင်္ကန်းဝက်လာတော့ ရှင်လောမတကင်ကိယာဆိုပြီးတော့ပွင့်နာမည်နဲ့အဲကပိလိုမျိုးနိယောဒာကြောင့်ဒီယောဒာမျိုးကြောင့်မှာသတင်းသုံးပါညတကောင်ရန်ချိန်လောက်မှာစန္ဒနာဆိုတဲ့နတ်သားပေါ့သူနတ်သားအယောင်လင်းတောက်ပါတာနဲ့သူရောက်ရောက်လာပြီးတော့ရှောက်ထားတယ် ဘာလျှောက်ထားလဲဆိုဘုရားရှင်တောင်းနေတာမှာသွားပြီးတရားဟောတော့ပြီးတော့မှတရားဟောတယ်ပဲအားလုံးကသိကြတာတကယ်တော့ကျတော့ဂျာဂျာကုလဂျာကုလမှာဘုရားတခြားတရားတွေဟောသေးတယ်အခုဗာရိကတာတုတ်လည်းဟောတယ်အဲ့မှာအကျဉ်းလည်းဟောတယ်အကျဉ်းလည်းဟောတယ်ပြီးတော့အဲ့ဒီမှာခုနကစန္ဒရနတ္တအဲ့ဒီတရားပွဲမှာသွားတော့ကနာခဲ့တဲ့ ဗရိကရသုတ်သူကြားနာခဲ့တဲ့ဗရိကရသုတ်ဂါထာလေးဂါထာ၄ပုဒ်ရှိတော့ဒါလေးတို့လျှောက်ထားတယ်လျှောက်ထားပြီးတော့လောမတရှင်မြတ်ကိုအရှင်လောမတအရှင်မြတ်ကိုဗရိကရသုတ်ကိုဒီအရင်ဒီကျန်ဒီသင်ယူမှတ်သားဖို့တိုက်တွန်းပြောဆိုပြီးတော့ပျောက်ကွယ်သွားတယ်အဲ့ဒီချိန်မှာဘုရားကတာဝတိမြို့စေတုံအကြောင်းတခြားနိုင်ငံတခြားမြို့ရွာမှာတရင်သုံးနေချိန် ဒီလောမတရှင်လောမလဟာမလဲလင်းလာတဲ့ကံသူ့အိယာနေရာတွေတိမ်ပြီးခྱི་ထွက်တော့ရှင်းလုံးကတော့ရဟန်းတော်များတပိတ်တလုံးသင်္ကန်းသုံးတယ်ပေါ့ဒါအသက်ဆောင်သွား ရောက်တဲ့နေရာမှာဆွန့်ခံဖုံးပေးတယ်နောက်တော့တာဝတိမျိုးရောက်စေပြုံးကြောင်းရောက်ကြောင်းရောက်တဲ့အခါကျသူစန္ဒရနတာနဲ့သူလျှောက်တဲ့အကြောင်းအရာတွေလျှောက်ထားပဲလျှောက်ထားပြီးဒီဗရဂဒတုတ်ကိုတပည့်ကိုအကျေ အပြင်၎င်းအကျင့်အပြင်ဟောကြပါလို့ဒီလိုတောင်းမှလျှောက်ထားတယ်ဘုရားကအဲ့ဒီတောင်းမှလျှောက်ထားတဲ့အတိုင်းဟောပေးတာအဲ့ဒါဗရိကရဏတော့အဲသူတို့နတ်တရားဒီတော့ကိုတော့တိုက်တွန်းတာတွေ့ရတယ်ဒါလည်းတရားထုတ်တဲ့ကအရေးကြီးတဲ့အစိတ်ပိုင်းတစ်ခုအရေးကြီးတယ်ဒီဝိပဿနာရဲ့အခြေခံရဲ့အစဖြစ်တယ်ဒါကြောင့်ဒီတော့ကိုသင်ယူထားဖို့လေးလောက်ယဟန်တော်တွေကိုလာလာတိုက်တွန်းကြတယ်သူတို့ကတော့အများသားရင်တာဝရင်တောင် နတ်ပြည်မှာဗိဓမာတရားဟောစဉ်ခါမှာဒီဂျာကုလဂျာကုလမှာဘုရားဟောပုံရအဲ့ဒီအလေးအချင်းချုပ်လေးပြန်ပြောမယ်နော်ပြီးတော့မှတခြားတရားပြောကြတရားအထုရင်အထုရင်နဲ့ရှုမှတ်တဲ့အခါမှာအတိတ်ကြောင်းတွေလည်းပေါ်တတ်တယ်ကိုယ်အတိုင်းထိုင်ရှုမှတ်တယ်ဆိုမျက်စိပဲနားပဲကြံတဲ့အာယုန်တွေ6ပါးပိတ်ထား အတွင်းမနှောတော့တော့စိတ်နဲ့ပဲရှုမှာစိတ်နဲ့ဝင်လေထွက်လေရှုရင် ရှုမယ်ကြံတဲ့အပေါက်တွေပိတ်ထားဝါယောဒရှုရင်ရှုမယ်ဒါမျိုးခါလေးအတွေးအောင်နေရှုရင်ရှုမယ်အတွေးအောင်နဲ့အတိတ်တွေးတွေလည်းပေါ်လာမယ်အနာဂတ်တွေးတွေလည်းပေါ်လာမယ်အတိတ်တွေးကြတော့ဟိုဒီလက်ဒီအလုံးနဲ့ပြောရင်ဟောငါအရင်တုန်းကဘယ်လိုဖြစ်ခဲ့တယ်အခုဘာမှမဖြစ်သေးဘူးဒီလိုတွေးတွေလည်းပေါ်လာတယ်ရင်တော့ကိုယ့်ဘဝအကြောင်းအတွေးတွေလည်းပေါ်တတ်တယ် အဲ့လိုအတွေးတွေပေါ်လာရင်လည်းပဲအတွေးတော့မျောမလိုက်အောင်ဖြစ်ကြောမရှိစေအောင်ရပ်တော့ပြတ်တော့မှသိပြီမှမှတော့သိရင်တော့သူရပ်ပါတယ်မသိရင်တော့ဖြစ်ကြောရှိနော်အနာကတွေးပေါ့ရှုမှရှုမှနဲ့တရားတကယ်လုံးတဲ့ပုံကကြလဲဟိုငါရင်တော့ဘယ်မှာထိုင်တော့ဘယ်လိုတွေ့တယ်အခုတခါမှလည်းအလိုမတွေ့ဘူးတခါမှလည်းအလိုမဖြစ်ဘူးအနာကတွေးတွေလည်းပေါ်ပါတယ်အဲလိုတွေးတွေပေါ်နေနာကတွေးတော့ မျောလင်းတောင်းတာပြီးမျောလိုက်နေတတ်တယ်အဲ့ဒီလိုလည်းမမျောအောင်တရားဥထတဲ့ကတရားဥတဲ့ကမှတ်ထားအောင် မျောပြီးတော့လည်းအာမထအောင်စစ်ဆေးမှုလည်းမလုပ်အောင် ဖြစ်နေတဲ့သဘာဝအတိုင်းပဲကြည့်ရတယ်ဟောဒီကျွတ်တာဘာလဲညာလဲစစ်ဆေးတာကြီးအလင်းရောင်ဘာရောင်လဲဘဲရောင်လဲပေါ့ဒါဘတ်တက်လဲဒီလိုစစ်ဆေးနေတော့လွတ်ထွက်သွားတော့ဝေဘာမှုမလို့အောင်စစ်ဆေးမှုလို့မလို့အောင်ပြီးတော့မျောပြီးမလို့အောင် ပြီးတဲ့အခါကျရှင်ပြန်ပြီးမလုပ်အောင်ဒါမျိုးတွေပေါ့အတိတ်တွေးကိုလည်းလိုက်ပြီးမျောမလိုက်နဲ့ဘာဖြစ်လို့လဲအတိတ်ကိုလည်းတွေးပြီးအတွေးတွေမျောမလိုက်နဲ့ဘာဖြစ်လို့အတိတ်တွေးအတိတ်အကြောင်းအရာတွေပြီးသွားပြီအနာဂတ်ကိုလည်းမမျောနဲ့တဲ့ဗုဒ္ဓမိန့်တာအနာဂတ်ကအကြောင်းအရာအတွေ့ဆိုတာလည်းမရောက်သေးဘူးပစ္စုပန်တဲ့တဲ့အာယုံပဲ စောစောမြဲမြဲထီထီမိမိကောင်းရှုပစ္စုပန်နေရောဓမ္မတထတထဝိပတ္တိပစ္စုပန်ပေါ်နာဘုန်းကြီးတို့လျက်စီလက်တယ်လို့ပါပဲဒါမာနေရတာပါဠိမိုက်လိုပဲတရားမိန်တာယုံ nant တရားတွေဟာအကြောင်းတိုက်ဆိုင်လို့ပေါ်လာတာပဲမျက်စိနဲ့အစဉ်တိုက်ဆိုင်လာမြင်သိစိတ်ပေါ်လာတာအဲဒီလိုမျက်စိမိတ်နားမိတ်လဲအတွေ့ထဲမှာကဒီမနော ဓာရကမနောဝိညာဉ်စိတ်က အတော်မှတ်ရတယ်မျက်စိမိတ်နေဘာအဆင်းမှမြင်ဒီဒီတော့ကမြင်ခဲ့တဲ့အတွေ့လက်ရှိအတွေ့မှလည်းမှန်းဆပြီးအာယုံပြုပြီးဖြစ်တာပဲအတိတ်နာကအကုန်လုံးပစ္စုပန်ဒီမနောတော်မှာအကုန်လုံးဖြစ်နိုင်အကုန်လုံးဖြစ်တယ်အဲဖြစ်နေတဲ့အတိတ်ဖြစ်နေတယ်ပစ္စုပန်တဲ့တဲ့ရှုဖို့ဆိုတာတော့အတိတ်တွေးတွေရမှာအနာဂတ်တွေးတွေပြမှာရှုလို့ရတယ် အတိတ်တွေးတွေမရတော့အတိတ်တွေးတွေပဲခြားကြလဲနေအနာဂတ်တွေးတွေမရအနာဂတ်တွေးတွေမှာပဲခြားကြလဲနေပစ္စုပန်တဲ့တယ်ထားလို့မရဘူးအတိတ်တွေးအနာဂတ်တွေးတွေရအောင်လို့ပေါ့ရပြီးဆုံးမတိပြန်ကပ်ပတ်ပြန်ကပ်ဒီပစ္စုပန်မှာဖြစ်တဲ့စိတ်တွေဆိုတာကလည်းအတွေ့ပစ္စုပန်အတွေ့တွေဖြစ်တယ်ဆိုတော့လည်းဒီကသူကအာယုံနဲ့ဒီကယူပါယုံနဲ့အစင်ပေါင်းစုံတိုက်ဆိုင်တဲ့ဒီခါမှာမျက်စိဖွင့်ကြည့်နေမြင်သိစေဖြစ်တော့ပေါ့ အဲ့ဒီခိုက်တာမှမြင်အောင်ကြည့်ရမြင်ပြီးမှဆိုဒါပြန်စဉ်းစားနေတာမြင်တဲ့ခိုက်တာမြင်အောင်မြင်မြင်တဲ့ခိုက်တာမှပဲသိအောင်ရှုဇာတိစိတ်နဲ့ဇာတိစိတ်ခိုက်တာပေါ့ကိုအတန်နဲ့နာကိုနားလည်းကောင်းနေမဲ့တန်လည်းကြားမစတိုင်းကလေးတန်ကြားနဲ့ရှုနေအောင်ကြိုးစားတော့ပြီးတော့ဒီရှုနည်းလေးလည်းပြောပါအနံ့နဲ့နှာခေါင်းပေါ့ကိုနှာခေါင်းအနာရီတွေမပိတ်ဘူးနှာနာမရှိဘူးနာမရှိဘူးဆိုရင် အနာကနှခေါင်းလာတိုက်ဆိုင်ပေါင်းစုံလာတဲ့အခါအနန္တိစိတ်ဖြစ်တယ်ဒါတွေလည်းရှုမှကိုယ်ခန္ဓာကိုယ်မှာတယောက်ကတွေ့ထိထိကံမိတယ်ဆိုရင်ဒီတွေ့ထိစိတ်ဖြစ်တာဒါလည်းရှုမှအတွေးထဲမှာအတိတ်တွေးပေါ်မယ်အနာက တွေးပေါ်မယ်ပြစ္ဆုတ်ပံတွေးပေါ်မယ်ဒါတွေကိုမှမမှတ်နိုင်အတွေးထဲမှာမျောလိုက်နေတာ အဲ့ဒါကိုမြတ်စွာဘုရားကပိစုပန်နေစာယောဓမ္မတထတထဝိပတ္တိပိစုပန်တိုက်တဲ့အာယုံကိုရှုမှတ်မယ်။ကောင်းကင်ကလျက်လျက်စီးလက်တဲ့ဥမာပေးသွားတယ်။မာနေဒီသာပါဠိကျတော့အဲ့ကျတော့တိတိကျကျလည်းမိတ်သွားတယ်။ကောင်းကင်မှာလျက်စီးလက်တာလည်းမလက်ခင်လည်းဘယ်နှလည်းမယ်ဆိုပြောလို့မရ။လက်ပြီးလည်းရှာလို့မရ။လက်နေတဲ့ခိုက်တာမှလက်နေတဲ့ချိန်မှာပဲဖြစ်နေတဲ့ချိန်မှာဖြစ်နေတဲ့အတိုင်းမြင်အောင်ကြည့်ရတော့ ဒီတိုင်းပဲယုံနာဓမ္မသင်္ခါရတွေဆိုတော့ယုံနာတရားတွေဆိုတော့မမြင်တဲ့အရာတွေဒါမှသူ့အတူအကြောင်းတိုက်ဆိုင်လာပြီးပေါ်လာတယ်ပြီးတော့ပျောက်သွားပျောက်သွားလို့လည်းရှာမတွေ့ပြန်အဲလိုဖြစ်တဲ့ခိုင်းတောင်ဖြစ်နေတဲ့တမြင်အောင်ရှုရတော့အဲ့ဒါကိုလျက်ဝိဇောပါတော့အာကာတိကောင်းငင်ကလျက်စီလက်တယ်လို့ပဲလျက်စီလက်ပြီးလည်းဘယ်နာလက်တယ်ဆိုညွန်ပြဖို့ခက်တယ်မလက်ခင်ကလည်းဘယ်လိုလက်မဲဆိုပြောပြဖို့ခက်တယ်လက်နေတဲ့ခိုက်တောင်မလက်နေတဲ့အတိုင်း ရှိနေတဲ့အတိုင်းမြင်နေတဲ့အတိုင်းသိအောင်မှအဲ့လိုမှတ်ဖို့ပြောတာကိုပစ္စုပန်တဲ့တဲ့ရှုလို့ပြောကြတာပေါ့ဗျာတကယ်လို့အဲ့လိုမရှုတိုင်းတော့အတ္တဟိရံနဲ့အဲဒီရှုမှတ်မှုကတွန့်ဆုတ်သွားပျက်စီးသွားအကောက်ပါမရှုမှတ်နိုင်တာပျက်စီးတဲ့သဘောမျိုးတွန့်ဆုတ်တဲ့သဘောမျိုးမမှတ်နိုင်တဲ့သဘောမျိုးပြောတာအဲ့ဒီလို အာယုံ6ပါးပေါ့လေပေါ်သမျှအောင်နေရှုမယ်ဒါဘာဝနာလို့ဒီလုပ်တွေလုပ်မယ်ဆိုချက်ချင်းလုပ်ပါတဲ့ချိန်တွေရက်တွေလာတွေမဆွဲပါနဲ့လှူတဲ့တန်းလှူခြင်းတဲ့တန်းခြင်းနဲ့စိတ်ပေါက်တဲ့လှူပါတဲ့ချက်ချင်းချိန်တွေမဆွဲပါနဲ့ကိုယ်သက်ထင်ရှားရှိတော့လှူရတာကောင်းတယ်နော်ကိုယ်သက်ထင်ရှားရှိတော့ကုသိုလ်ပြုရတာကောင်းတယ်ကိုယ်သေးပြီးမှလုပ်တဲ့ကုသိုလ်ကတော့မသေးကြဘူးဟောသူတို့ပြုတဲ့ကုသိုလ်တွေတာရုခေါ်နိုင်တဲ့ဘဝရောက်လားမရောက်လားဘာမှမသေးကြဘူး နောက်သွားမျောမနေနဲ့ငါသားသမီးလေးနဲ့ငါတို့တည်သွားရင်တော့ကုသိုလ်ကောင်းမှုလုပ်မှာပဲဘာညာနဲ့အဲ့လိုသွားတွေးမနေမသေးကြဘူးတပည့်တွေလည်းဟိုသူကလုံးသည့်တိုင်တော့မှကိုကဒါတို့ခေါ်နိုင်ဦးမှာအဲ့ဒါတော်တော်ကိုမသေးကြတဲ့အလုပ်ပဲနော်ဒါပေမဲ့လို့သားသမီးတွေတပည့်တွေကတော့လောက်ကြတော့ဗောလေဟိုတရားရှိတော့ဘုန်းကြီးတို့ကအဲ့ဒါမသေးကြဘူးလို့ဒါကိုဆုံးဖြတ်နိုင်တော့အเจ้าနေရာအများကြီးတိုက်ဆိုင်မှာ ကိုကကိုကိုယ်လည်းဒါတို့ခေါ်နိုင်တဲ့ပုံဘဝရအောင်မှမြင်နိုင်တဲ့ဘဝရအောင်မှကြားနိုင်တဲ့ဘဝရအောင်မှအဲ့ဒါကြောင့်မသိကြဘူးနောက်နောက်လူတွေကလည်းတကယ်လုံးမှတကယ်စိတ်စေနာနဲ့လုံးမှဒါတွေလည်းအကြောင်းကျိုးတော်တော်တိုက်ဆိုင်မှုခက်တာအကြောင်းကအဲ့ဒီနောက်သူများလောက်တာတော့မမြော်နဲ့ကိုရှိတော့ကိုသက်ထင်ရှားရှိတော့ဒါဖရာတိုက်တော့တာအိစေဝကိစ္စမှတော့ ကိုယ်သက်ထင်ရှားရှိလို့ဘုန်းကြီးတို့လည်းမထူးဘူးဗျာအခုဘုန်းကြီးသူများတရားပြနေကိုမလုပ်ရင်ဘာမှထူးပါဘူးလို့မှကိုရအဲ့ဒါပြောဣဇေဝကိစ္စမတ္တမှာကိုကျင့်စရာရှိတဲ့အခုကျင့်တာလှူစရာရှိတာခုလှူတာသီလဆောက်တည်စရာရှိလဲခုသီလဆောက်တည်တာဒါပြောတဲ့ဣဇေဝကိစ္စမတ္တမှာခုဒီနေ့လောက်ရမယ်ုသိုလ်ကောင်းလောကိစ္စမှာများလို့အချိန်ဆွဲမနေနဲ့၊နေပြာမှာပြုမယ်၊တပတ်ခါမှာပြုမယ်။အဲ့ဒီမတိုင်ခင်သိသွားမယ်။ တခုတရာဖြစ်သွားမှကျမရေမကောင်းဘူးဘူးမေမြော့မေးမြော့သွားမယ်ဆိုရင်မလွယ်ဘူးအဲတော့ခုချိန်လေးဘုန်းကြီးတို့စူးစမ်းလုပ်ကြမယ်နော်အခုကတော့ဘုန်းကြီးတို့နီးပေးတာဒါပြီးတော့လည်းဆက်လုပ်နေရမှာပဲမသိမချင်းနိဗ္ဗာန်မရောက်မချင်းလုပ်နေလုပ်လို့ခက်ခဲတွေးလိုက်မေးများလိုက်ဆွေးနွေးလိုက်ဘုန်းကြီးတို့လည်းအဲ့တိုင်းသွားနေဘုန်းကြီးအဲ့တိုင်းသွားဆရာတော်တွေတကယ်ကျင့်တဲ့ဆရာတွေတွေးလို့မေးလို့ရလို့မေးတယ်ဆွေးနွေးတယ် ကိုယ်အတွေ့အကြုံပြောရမလားပြောတယ်အဲ့လိုမျိုးနဲ့ပြန်ယူပါအဲ့ဒါကြရင်တော့ဘုန်းကြီးတို့တွေဖြည်းဖြည်းတိုးတက်သွားတယ်တရားမှတ်တကမှတ်တာနော်တချို့ကဟိုရှင်မြတ်ဒီတော့မညာဘုံညာရမတူပါဘူးပါပြီးပြီးတော့ဒီမညာဘုံညာရရင်ကောင်းတာပေါ့အဓိကအဲ့ဒီရရတာတဲ့ကိုယ်မှာမကောင်းတဲ့ကိုယ်မူရာတွေဘလောက်ထိနိုင်ပြီလဲဒီတရားတွေအထုတ်လိုက်တဲ့အတွက် မကောင်းတဲ့အပြောဆိုတွေဘလောက်ထိန်းနိုင်ပြီလဲမကောင်းတဲ့စိတ်ဓာတ်တွေဘလောက်ထိန်းနိုင်ပြီလဲဓာတ်ရပြောတော့လောဘတွေဘလောက်ထိန်းနိုင်လဲဒေါသတွေဘလောက်ထိန်းနိုင်မာနတွေဘလောက်ထိန်းနိုင်နော်မာနလည်းဖြစ်တယ်တော့မခံကျင်စရာတွေ့ဟုတ်လားသူကစိတ်ထဲမှာကိုတင်းသွားတယ်မလွယ်ဘူးအပြောလွယ်ဒါတွေခံနိုင်ရှိဖို့ဘုန်းကြီးတို့လိုပါတယ်ဒါတလေကိုကဆရာသမားတမတ်ပြီးလို့ဇန်တော့ရတယ်လို့ထင်လိုက်တာပေါ့လို့မဲ့ရတယ်ပြီးတော့အဲ့ဒါဘာတစ်ခုမှမထိန်နိုင်ဘူးဆိုတော့တမျိုးကြီးပေါ့ အဓိကအဲ့ဒါမျိုးကိုယ့်အကိုပြန်ဆန်းစစ်လို့ရအဲကြောင့်ဒီနေ့လှုပ်တဲ့နဲ့လှုပ်တယ်လှုပ်ပါတဲ့ကောစီညာမလင်နာသူ့ဘာဖြစ်လို့လဲဆိုတော့မနေ့ကမှဘယ်သူမှသိရမယ်ရှင်ရမယ်အာမခံချက်မရှိဘူးနောက်တစ်ချက်ဘာဖြစ်လို့သိရမယ်ရှင်ရမယ်အာမခံချက်မရှိလဲလို့မေးတော့ဘုရားဆက်ပြောပါနာယီနောသင်္ကရဏဒီနမဟာတိရဏမေစုနာဘုန်းကြီးတို့ဘေးမှာသိချင်းတရားတွေသိမင်းရဲ့စစ်တီတွေကဝိုင်းနေတယ်အချိန်ကြီးနော်သိသွားနိုင်တယ် နော်ဒီခေတ်ဆိုပို့ဆိုတော့အခုယောဂဆိုပြီးဖြစ်ချိန်မေးသိသိကြတော့ဘုန်းကြီးတွေလည်းအခုကြားနေဒီမိကနိုင်ငံတွေတော့ဒီနေ့ကတက်တော်သိမကြည့်သေးဘူးဘုန်းကြီးတို့လည်းအများကြီးငယ်တယ်တက်တော်90လောက်ပြန်တော်မူသွားရှာဒါမျိုးတွေပေါ့အရွယ်ကောင်းချိန်မေးသိနိုင်နော်ယောဂဆိုကြောင့်မှလည်းသိနိုင်တယ်ဟိုးဒီခုလူဆိုးလူမိုက်တွေလက်ထဲလူကြီးကလက်နဲ့တွေဖောက်ခွဲလို့လည်းလူတွေအများကြီးသိနိုင်တာ ဟောငလင်ဘေးတွေရေဘေးတွေလေဘေးတွေမိဘေးတွေအဆုံးနေတာဟောဒီမှာကားတွေနဲ့သွားကားစီတွေနဲ့တင်နိုင်တာမျိုးစုံပေါ့နော်လက်နဲ့တွေကြောင့်တင်နိုင်တဲ့အစာအစာတော့ကဲဒီဟာတွေကြောင့်မထိခိုက်တော့အစာတော့မိုင်းနဲ့တင်နိုင်တာရာသူတွေဖောက်ပြန်လို့လည်းတင်နိုင်တာဝိုင်းတာပဲဘေးပပဝင်ခြင်းမှာတည်ခြင်းတည်စရာအကြောင်းတွေဝိုင်းနေအချိန်မရွေးပဲဒါကြောင့်အဲ့ဒီတင်မင်းတွေတော့ဝိုင်းနေတဲ့အတွက် ဘယ်သူမှလက်ပြန်တရားမယ်ရှင်မှာအမှန်ကန်ကြမရှိဘူးဒါကြောင့်ဒီနေ့လှုပ်ရှားရလှုပ်ထားတဲ့အချိန်မဆွဲနဲ့ဘုရားဒါမေးဒါကြောင့်နတ်တရားဒါကြိုက်တယ်နဲ့ဒီကတည်းကသူကဒီဒီစကားလေးကြိုက်ဖို့ရတယ်ဒါလေးကိုယဟန်လေးကိုတွေ့ရင်သူကအဆောင်ထားကြက်ထားအကျယ်ကိုလည်းလေးလာထားအကျဉ်းကိုလည်းလေးလာထားသူကတော်တော်တိုက်တွန်းကြတာပဲဒီတော့ဒီတရားကိုကြည်လိုက်တဲ့အခါရေးကြည့်လို့ပေါ့နောက်တစ်ခုကျအဲ့ဒီလို နေနိုင်တဲ့ပုံကုံများကောင်းသောညကောင်းသောနေ့ကောင်းသောနန္ဒခင်းခုလိုဆိုရင်ဒီတရားနဲ့နေနေတာကောင်းသောနန္ဒခင်းဟုတ်လားခုလိုမောင်းနေလို့ဆိုးရမလို့ကိုယ့်အကိုကောင်းသောနန္ဒခင်းအလိုလိုဖြစ်ပြီးသားကိုယ့်အကိုပြုံးနိုင်တာပေါ့ဗျာခါရီကောင်းသောနန္ဒခင်းမှာပါဇက်ကဆိုတာကိုယ်ကမပြုံးနိုင်အဲ့လိုစိတ်ကမကြည်လင်ဖြစ်နေအဲ့ဒါလည်းမဟုတ်သေးဘူးဗျာနော်ကောင်းသောနန္ဒခင်းနဲ့ခုကိုယ်ရနဲ့ပြုံးနိုင်အောင်ကြိုးစားတယ် နှလုံးသားနှလုံးသားကြည်လင်းနိုင်မှာပြုံးနိုင်နော်နှလုံးသားမကြည်လင်းမျက်နှာစူပုတ်ကြည်ရတာကိုစိတ်မချမ်းသာကိုယ့်ကိုကြည်လိုက်စိတ်ချမ်းသာမှာမဟုတ်ပါဘူးအဲတော့တကယ်အကောင်းဆုံးနိုင်တဲ့ခင်ဖြစ်အောင်ဘုန်းကြီးတို့တွေစ조사မှာဘုန်းကြီးလည်းကြည်လို့ရပါတယ်ဒါပြန်ကောင်းသောနေ့လည်းခင်ပြောင်းကောင်းသောညခင်ပြောင်းကောင်းသောခုနိုင်ကောင်းသောညဖြစ်အောင်ကြိုးစားမယ်ဒါကတော့ဒီဗရိကရတ၄တုပ်ပေါ့ဗျာဒါကိုပြောပါဒါကတကယ်လိုက်နာကျင့်သုံးရမယ်ချက် ဒီလေးဘာပြောချင်တာလဲဆိုတော့ဒီနောက်တစ်ခုပေါ့ဆာစကတုတ်ကြောင်းလေးပြောင်းတော်တော်များများကဘုန်းကြီးတို့ဒီမှတ်တဲ့ကံပေါ့အမြင်မြင်နဲ့မှကြားရင်ကြားတယ်မှဒီလိုပဲသင်ကြတာအဲဘုန်းကြီးကိုဆောင်းမလေးတယောက်ကမေးဘူးတယ်ဂျမေကာသွားတော့ဆောင်းမကြီးပါဆောင်းမလေးမဟုတ်ပါအထူးကိုဆောင်းမဆရာတော်တဲ့မြင်မြင်မှကြားရင်ကြားတယ်မှဘာအာရုံပြုမှမလဲ အဲ့ဒါမေးခဲ့သူကဆတ်ဆက်ကတော့မနာဘူးနဲ့တူပါတယ်အဲ့ချိန်မှာဘုန်းကြီးအေးဒီညဘုန်းကြီးအဲ့တရားဟောမှတော့လားနာလေလို့အဲ့ဒီရှုမှတ်နေပြောမယ်ရှုမှတ်နေရအောင်ယူနော်ဘုန်းကြီးတို့ကုသင်္นานပေးတယ်ရှုမှတ်နေပေးတာပဲတပတ်10ရက်လောက်ကဘာမှမကြောက်ဘူးဟိုပါရမီရှိရင်တော့ရတာပေါ့လေပါရမီခုခေတ်ကလည်းပါရမီနည်းလို့ဘုန်းကြီးတို့ဒီချိန်ထိကြာနေရပါရမီကောင်းလာကြာလိုက်ဘယ်ဟာနဲ့တွေ့လို့ကြုတ်ပြီး ဒီလောက်ကြာကိုပါရမီကိုတန်တရားရှိမနေနဲ့အဲဒီတော့ဟိုဆောင်ဒီလိုလဲစဉ်းစားတတ်တယ်နော်တခါလေဆရာသမားပြောတာလောက်တယ်ရက်မနေအောင်ဟောမြင်မြင်နဲ့မှကြာကြာနေမှကဲမြင်နေဆိုတာကဘုန်းကြီးကိုလည်းဒီမှာလေဘုန်းကြီးဆိုတဲ့အစင်းကြီးလည်းရှိနေကိုမျက်စိကလည်းကောင်းနေလို့မြင်တာဒီနှစ်ခုပေါင်းစုံတိုက်တိုက်ဆိုင်ကမြင်သိစိတ်ကဖြစ်တော့အဲ့တော့စဉ်းစားစရာဖြစ်တာ ကိုအစင်းကြီးကိုမှတ်ရမလားကိုမျက်စိကိုမှတ်မလားမြင်သိစိတ်ကိုမှတ်မလား तू ကဒါမေးတာနော်မြင်တယ်ဆိုတာကဒီတခုတည်းမှတ်မှတ်လို့မှမဖြစ်နိုင်တဲ့ကိစ္စပေါ့နော်ဖြစ်တဲ့အကြောင်းကအကြောင်းများစွာအကြောင်းအကျိုးတစ်ခုဖြစ်တယ်နော်အကျိုးတစ်ခုဖြစ်ဖို့အတွက်အကြောင်းအများကြီးပေါင်းစုံอ่ะဒါတော့ဘုရားတို့ဘုရားကဒီသစ္စကသုတ်တာမှာအရေးကြီးတဲ့အကြောင်းလောက်ပဲပြောသွားတယ် ကိုမျက်စိကလည်းကောင်းမယ်ရှေ့ကအစင်းအာယုံလည်းရှိမယ်ဒီနှစ်ခုပေါင်းစုံလည်းမြင်သိစိတ်ဖြစ်တယ်ဒီကနေ့ဒီလောက်တည်းမကောင်းကဲဘုန်းကြီးကခုဒီနေရာမှာမိမိတ်ထားမယ်ဆိုရင်ဘုန်းကြီးတို့ဘယ်ဘုန်းကြီးရုပ်မြင်ရမလဲနော်အဲ့ဒါမျိုးပေါ့နော်ရှေ့ကဒီအယောင်လင်းကလည်းရှိမအယောင်လင်းမရှိလည်းမမြင်နိုင်ဘူးဒါမျိုးလည်းမှတ်ထားပြီးတော့ဆင်ញင်နှလုံးသွင်းရလည်းရှိအောင်မှ အတန်ပဲအာယုံဆိုင်နေမယ်ဆိုအချင်းကမမြင်ရဘူးအနံ့ငယ်ပဲအာယုံဆိုင်နေမယ်အချင်းကမမြင်ရဘူးဒါမျိုးတွေလည်းဖြစ်နေဒီတော့ဆင်ញံနှလုံးသွင်းမှုအကြောင်း၄မျိုးကြောင့်မို့မြင်သိစိတ်ဖြစ်တယ်အခုတော့ဘုရားတော့အဓိကအကြောင်းရင်မိတ်သွားတော့ဗောနော်ကိုမျက်စိကလည်းကောင်းရမယ်မျက်စိကောင်းတော့မျက်ဒါသကုပ္ပတာရုပ်လို့ခေါ်တယ်အေးကဘုန်းကြီးအဆင်းကိုဘုန်းကြီးရုပ်ကြီးကြည်နေတာအဆင်းယူပါရောဒါလည်းရုပ်ပဲအဲ့ဒီအဆင်းနဲ့ ယူပါယုံနဲ့ဒီမျက်စိပေါင်းစုံတိုက်ဆိုင်ပြီးတော့ဒီမြင်သိစိတ်ကဖြစ်တာအဲ့ဒီ၃မျိုးလုံးရှုနိုင်တော့ဘုရားကဒီ၃မျိုးလုံးမြင်နေမြင်နေမှတ်တဲ့အခါမှာမျက်စိကိုလည်းမှတ်နိုင်တယ်အစင်းယူပါကိုလည်းမှတ်နိုင်တယ်မြင်သိစိတ်ကိုလည်းမှတ်နိုင်တယ်ဘုရားဒီ၃ချက်လုံးမိတ်နဲ့ဆာစကသုံးအဲ့ဒီသုံးမှာတော့အနတ္တရှုခိုင်းတော့နော်ကိုကကိုမျက်စိပဲဖြစ်ဖြစ်ဆင်းယူပါရုံပဲဖြစ်ကောင်းတာမြင်ခြင်းနဲ့လေကောင်းတာဖြစ်ခြင်းနဲ့မဖြစ်ဘူး ဟုတ်လားဒီမှာဇာလုံးလေးကသေးနေတခါတည်းဘုန်းကြီးကိုကြည့်ရင်ပြောဇာလုံးလေးကသေးတယ်ဗျာနည်းနည်းလေးချက်ပြီးစမအောင်လို့ကိုကကောင်းကောင်းမြင်ခြင်းနဲ့မျက်စိကမမြင်ဘူးအဲ့လိုမျိုးဖြစ်တာအဲ့ဒီလိုပေါ့နော်ဟိုဒါကြောင့်အနတ္တလက္ခဏာတုပ်ကိုဘုန်းကြီးဟောနာတာပဲကိုကအကောင်းဖြစ်ခြင်းနဲ့ तू ကဖြစ်ခြင်းမှဖြစ်နေဟာအကောင်းတာတွေဖြစ်ပါစေကောင်းတာတွေမြင်ပါစေမကောင်းတာတွေမမြင်ဟာထင်းထင်းရှားရှားမြင်ပါစေမတည်မရှောင်မုံဝါမဖြစ်ပါမရဘူး तू ဖြစ်စလို့ပြင်တာအနတ္တပဲ ဒီတုတ်မှာကြဘုရားကအနတ္တကိုအဓိကထားရှုခိုင်းတယ်ဒါပေမဲ့ထကရာကတော့အိဋ္ဌာလည်းရှုနိုင်တယ်ဒုက္ခလည်းရှုနိုင်တယ်ဒါပြောထားတယ်နော်အဲတော့မြင်နေမြင်နေရှုတဲ့အခါမှာကိုယ့်မျက်စိကိုအနတ္တသဘောဆင်ញင်ကြည့်ဟုတ်ဟောကောင်းတာလေးမြင်လိုက်မကောင်းတာမြင်လိုက်ကိုဖြစ်စလို့မဖြစ်တဲ့သဘောပေါ့ကိုယ်ကောင်းတာလေးမျက်စိလေးကောင်းမွန်လေးဖြစ်ခြင်းမဖြစ်ဘူးသူဖြစ်စလို့ပြင်တာဒါကိုကြည့်ပြီးမှတ်လိုက်ရှုမှတ်နိုင်တယ်အနတ္တသဘောမြင်အောင်ရှုရှေ့ကဆင်းယူပါယုံညာလဲ ကြည့်လိုက်လေအင်တာနက်မကောင်းရင်မှုံဝါသွားတာဒီကအမြဲတမ်းမကောင်းအလင်းရောင်တွေအားနေသွားရင်လည်းမှုံဝါသွားတာဒီအစင်းယူပါယုံလည်းအနေစခုနအနတ္တသဘောမြောင်ရှုဒီအစင်းယူပါလည်းကိုဖြစ်လို့ဖြစ်တဲ့အရာမဟုတ်သူဖြစ်လို့ဖြစ်နေတဲ့အရာပဲအနတ္တမြောင်ရှုမြင်သိစိတ်ဒီစိတ်လေးကလည်းပေါ်ပြီးတော့ပေါ်ပြီးပြောင်းပဲကိုအမြဲတမ်းမြင်ချင်းနေလို့မဖြစ်ဘူးမြင်သိစိတ်ဖြစ်ခြင်းလို့မဖြစ်ဘူးကိုယ်စိတ်ထဲမှာတော့ကောင်းတာလေးမြင်နေအမြဲတမ်းမြင်ချင်းနေတာပဲ မဖြစ်ပါဘူးသူကသူပေါ်ပြီးပြောက်ပေါ်ပြီးပြောက်အဲ့ဒီသုံးချက်ပေါ့နော်ကိုကဘယ်မှာအာယုံပြုတ်နေတယ်လဲကိုမျက်စိကအာယုံပြုတ်ကိုမျက်စိကမှရှေ့အဆင်းအာယုံအာယုံပြုတ်နေတယ်ဆိုရှေ့အဆင်းအာယုံပြုတ်တော့မမြင်သိစိတ်လေးအသိစိတ်လေးမှာပဲတချို့ကစိတ်ဓာတ်ဥပဒနာအာကောင်းတော့မြင်သိစိတ်မှာလည်းစိတ်ကကတ်နေဒီမြင်သိစိတ်လေးမှာပဲကတ်ရှုပေါ့အဲ့လိုရှုနိုင်တယ်ဒါမြင်နေမြင်နေမှအဲ့ဒီလိုရှုရမယ်ဘုရားမိတ်တာပဲ ဒါမှတ်တာနော်တော်တော်များများကနားမလဲနောက်ကြားတယ်ကြားတယ်မှတ်တော့လေဒီတိုင်းပဲဘာသောအာယုံပြုမှမှမသိဘူးအဲ့လိုမျိုးဖြစ်တယ်ဆရာသမားတွေကတော့ကြားတယ်ကြားတယ်ပဲဒီလိုပဲသင်လိုက်တာဘူးဒီဆသကတုတ်ကိုမနာဘူးရင်အဲ့ဒီပြဿနာရှိတယ်ပြီးတော့ဒီမျက်စိအကြည်ဓာတ်ဆိုတာဒါရုပ်ပဲယူပါယုံအစင်းဆိုတာဒါရုပ်ပဲနော်စကုရင်စိတ်ဆိုတော့ဒါကနံလို့ခေါ်တယ်ရုပ်နံတော့ ဒီရုပ်တဘာဝနာမ်တဘာဝတွေမြင်အောင်ကြည့်ရတယ်ရုပ်တဘာဝနော်မျက်စိကြည့်လိုက်ရင်မျက်စိအာရုံပြုကြည့်လိုက်ရင်ဘူးနေတာအောက်နေတာတောက်နေတာဒါတွေဓာတ်သဘောတဘာဝတွေပုံမြင်လာဆေးရှေးကဆင်းယူပါယူမှလည်းဓာတ်သဘောတဘာဝတွေပေါက်ပြန်ဖြစ်စီနေမျိုးမျိုးဖြစ်ဒီစကုညင်စေမြင်တိကာမြမတ္တာလေးအတာလေးတိကာမြမတ္တာလေးမြင်အောင်ကြည့်ရဒါလေးရလည်းပေါ်ပြီးပေါ်ပြီးမြောက်နော်အဲ့ဒါမျိုးမြင်အောင်ကြည့် တဘာဝမြင်အောင်ကြည့်တဘာဝမြင်မှပညာတရားပျောက်တယ်တဘာဝမြင်အောင်မကြည့်တော့ငါမျက်စိလေးပဲဟုတ်တာငါသားလေးပဲငါသမီးလေးပဲစာရီတော့ဒီလိုဖြစ်တယ်ဒီစိတ်တွေကလည်းငါစိတ်ပဲငါမြင်တာပဲဒီလိုဖြစ်တတ်တယ်အဲတော့တဘာဝမြင်အောင်လည်းကြည့်ရတယ်တဘာဝမြင်ဆိုရုပ်ဆိုရုပ်တဘာဝမြင်နာဆိုနာတဘာဝမြင်အောင်ကြည့်အဲ့ဒီရုပ်တဘာဝနာတဘာဝတွေကကိုဖြစ်တယ်လို့ဖြစ်တဲ့ຢာတွေမဟုတ်ဘူးသူဖြစ်ချင်တယ်လို့ဖြစ်နေတဲ့ຢာတွေပဲနော်အဲ့လိုမြင်အောင်ရှုမှနော် ဒါမှမဟုတ်နေစာလည်းမှတ်နိုင်ပါလေဒုက္ခလည်းမြောက်မှတ်နိုင်ပါလေကြားတယ်ကြားတယ်မှတ်တယ်ကလည်းဒီတိုင်းမှာကိုနာကလည်းကောင်းနေရနာမကောင်းလည်းမကြောက်အောင်အတန်ကလည်းရှိနေခုဘုန်းကြီးအတန်မျိုးအတန်တစ်ခုကကိုကရှိနေအတန်နဲ့နားနဲ့ပေါင်းစုံတိုက်ဆိုင်ပြီးတဲ့အခါမှာ သောတာဝိညာဉ်စိတ်ကြားသိစိတ်ဆိုဖြစ်လာဒီမှာလဲသုံးချက်မှတ်နိုင်ပါတယ်ကိုကဘယ်မှာအာယုံပြုတ်ထားသလဲကိုနားမှာလား အတန်မာလားဇာတိအတိစိတ်မာလားနော်ဘယ်လိုမှမလဲအနတ္တသဘောမြောက်မှာနာအကောင်းကောင်းမုံလေးကြားခြင်းနဲ့ကောင်းမွန်ကြားခြင်းမှကြားတယ်မကြားတဲ့ချက်ကြားတဲ့ချက်ဟောငါနာလည်းဘာမှငါဖြစ်ခြင်းလို့မဖြစ်တဲ့အရာပဲသူဖြစ်လို့ဖြစ်နေတဲ့အရာပဲဒါမျိုးမျိုးဒါမျိုးလေးမြင်အောင်ကြည့်အတန်ဆိုတာလည်းဒီလိုပဲတိုးလိုက်ကျဲလိုက်ဒါမျိုးလေးဖြစ်တတ်တယ်။အဲတော့ဒီအတန်ကလည်းကိုဖြစ်တယ်လို့မဖြစ်တဲ့ ဖြစ်တဲ့အရာမဟုတ်ပါလားသူဖြစ်လို့ဖြစ်နေတဲ့အနတ္တသဘောပါလားဈာတိစိတ်တွေကလည်းဒီလိုပဲပေါ်ပြီးတော့ပေါ်ပြီးပြောပေါ်ပြီးပြောဆိုတော့အနေစာလည်းမြင်နိုင်တယ်ကိုဖြစ်တယ်လို့မဖြစ်တဲ့သဘောလည်းမြင်နိုင်တယ်နာဆိုတာလည်းရုပ်တဘာဝဒံဆိုတာလည်းရုပ်တဘာဝဈာတိစိတ်ကတော့နာမ်တဘာဝဒီတဘာဝလေးမြင်အောင်ရှုရတဘာဝမြင်မှပညာပြောက်တယ်နောက်မှငါနာအကြတယ်ဘုသူတန်လေးပဲဒီလိုဖြစ်တတ် ကြာတိတာလည်းငါပဲငါစိတ်ကကြာတိနေတယ်ဒါမျိုးတွေဖြစ်တယ်အဲတော့ဒီငါသူဘယောက်ျားမိန်းမပျောက်ပေါင်းတဘာဝမြင်အောင်ရှုရမယ်တဘာဝမြင်မှပညာကပျောက်တယ်တဘာဝမမြင်ပညာဘာမမြင်ပညာမပျောက်ဘူးငါနာပဲငါအစုတံပဲကြားတာလည်းငါပဲဒါမျိုးတွေဖြစ်တတ်ပါတယ်အဲတော့ကြားတယ်ကြားတယ်မှတ်တဲ့ခါမှာကို အာယုံကဘယ်ဥဒိကထားရောက်နေလဲနားမှာရောက်နေတာအတန်မှာရောက်နေလားကြာတိစိတ်မှာရောက်ရောက်နေတာလည်းမှတ်နိုင်ပါတယ်ဒီသုံးမျိုးလုံးကိုမှတ်နိုင်တယ်ဘယ်လိုမျောမှမလဲကိုဖြစ်ရှင်လို့မဖြစ်ဘဲနဲ့သူ့တဘာဝအတိုင်းဖြစ်ရှင်လို့ဖြစ်နေတဲ့အနာတ္တသဘောမျောမှကိုကကောင်းတာလေးကြားခြင်းနဲ့ကောင်းတာလေးကြားပါစေမကောင်းတာလေးမကြားပါနဲ့ကိုစီမံလို့မရဘူးကိုဖြစ်ရှင်လို့ဖြစ်လို့မရဘူးသူဖြစ်ရှင်လို့ဖြစ်နေတဲ့တဘာဝအနတ္တဆိုဘုန်းကြီးတို့အနတ္တလက္ခဏာသုံးပါး ဒါခဏခဏပြောနေဒါတွေရှုမှတ်တာပဲစေအနတ်ကိုနှာခေါင်းနဲ့နှာစီးနေနှာနှာခေါင်းနဲ့ပိတ်နေဘာမှမမရပါဘူးနှာခေါင်းအကြည်ဓာတ်နှာခေါင်းအကြည်ယုံတွေကလည်းကောင်းမှအနတ်ကလည်းရှိမှအနတ်နဲ့နှာခေါင်းနဲ့ပေါင်းစုံတိုက်ဆိုင်ဒါတကကြအနတ်သိစိတ်ဖြစ်တော့ဒီမှာလဲနာနဲ့နာနဲ့မှတ်တယ်မှု့တယ်မှု့တယ်မှတ်တယ်ဘာမှမလဲဒါမျိုးတွေဖြစ်တတ်ပါ အဲ့တော့ကိုယ်နှာခေါင်းမှာစိတ်ကရောက်နေသလားအနတ်အာယုမှာစိတ်ကရောက်နေလားအနန္တိစိတ်မှာစိတ်ကရောက်နေသလားရောက်နေတဲ့အာယုကိုအဓိကထားမှတ်ဒါမို့ဒီ၃မျိုးလုံးမှတ်နိုင်ပါ၃မျိုးလုံးမှတ်တဲ့ခါကျတော့နှာခေါင်းဆိုတယ်ကာဏပတာရာယောကာဏနှာခေါင်းအကြည်တန်လေးပေါ့အနတ်ဆိုတာလည်းခန္ဓာယုံဒါလည်းယုတ်တရားပဲနှာခေါင်းလည်းယုတ်တရားယုတ်တဘာဝလည်းမြင်အောင်ကြည့်အနန္တိစိတ် ဒါတော့နန္တဘာဝမြောင်ကြည့်ရတယ်။ရုပ်တဘာဝဖြစ်နန္တဘာဝဖြစ်သူဖြစ်လို့ဖြစ်တော့ကိုဖြစ်လို့ဖြစ်တာမဟုတ်ဘူး။အနှကောင်းငါကောင်းတာလေးပဲမှုေးတာလေးပဲဖြစ်စေခြင်းနဲ့မမှုေးတဲ့နန္နနဲ့အနန္နေငါမရခြင်းဘူးမရပါဘူး။သူကသူဖြစ်ခြင်းလို့ဖြစ်တယ်။သူဖြစ်နေတဲ့တဘာဝအတိုင်းကိုယ်လိုမြောင်ရှုဖို့ပဲ။သူဖြစ်လို့ဖြစ်တဲ့တဘာဝအနတ္တဒီတော့နန္နေနန္နေမှုေးတယ်မှုေးတယ်ရှုတဲ့အခါမှာကိုယ်စိတ်အာယုံပြုတ်နေတဲ့ဟာကို အဓိကဓာမပေါ့နှာခေါင်းရောင်နေနှာခေါင်းမှအနံ့ရောင်အနံ့ကိုအာယုံရအနံ့ကိုအဓိကစိတ်ကရောင်နေအနံ့ကိုအဓိကဓာမအနန္တိစိတ်စိတ်ကိုမှတ်လို့ထင်ရှားတယ်ဆိုစိတ်ကိုမှတ်ပေါ့နော်စားနေတဲ့အခါမျိုးစားတယ်စားတယ်မှတ်တယ်ဘာမှမှလည်းရှားဝကြည့်မှမလားအရသာကြည့်မှမလားစားသေးစိတ်မှမလားဒီမှာလည်းဒီလိုမေးစရာရှိတော့ သုံးမျိုးလုံးမှတ်နိုင်တယ်ဘုရားသုံးမျိုးလုံးပြောတာရှားဟိုလည်းရှားလည်းမကွဲမှမပေါက်မှရတာဆိုတာသိနိုင်တာပြီးတော့စားစရာလည်းစားဦးမှဒီနှစ်ခုပေါင်းစုံလာတဲ့ခါကျရှားကိုလည်းကပ်ပြီးတော့တတိလေးနဲ့ဝါတော့မဝါတိုင်းနဲ့ရှားကိုက်ကိုရှားကိုတော့ကိုက်မိတတ်တယ်အရသာနော်ဒီရတာကိုလည်းမှတ်ရတယ်ရှုမှတ်ရတယ်အရသာလေးပေါ်မှာသွားပြီး အဲကောင်းတဲ့ဟာလေးစားခြင်းတော့ကောင်းတာလေးပဲတောက်ခြင်းတော့ဒါပေမဲ့မရပါဘူးဒါကြလေရမှမကောင်းလိုက်ခါကချင်းချင်းဖန်ဖန်တူတူတောက်ရတယ်စားရတယ်ခန္ဓာကိုယ်ကြီးအသက်ရှိဖို့ခန္ဓာကိုယ်ရေရေရပ်တည်ဖို့အတွက်ဒါမျိုးလေးလည်းလုပ်ရတာစာသိစိတ်တွေကိုလည်းမှတ်နိုင်တယ်ကိုယ်ရှာပဲဖြစ်ဖြစ်အရာသာပဲဖြစ်ကိုယ်ဖြစ်စင်လို့မဖြစ်ဘူးနော်ငြိုသီးတွေစာကြီးစတ်ထားပဲဒီကတိလေး ဘုန်းကြီးဆိုချောင်းတွေကိုဆိုးလို့မစားဘဲနဲ့မနေနိုင်ဒါမျိုးတွေဖြစ်စေဖြစ်တော့အမှန်တည်းလို့အဲ့လိုမျိုးဖြစ်ပြီးတော့ရှားကိုလည်းတတိထားပြီးရှုမှတ်နိုင်ပါတယ်စားစရာတွေကိုလည်းရှုမှတ်နိုင်ပါတယ်စားရင်ဝါရင်နဲ့ဒီစာတိစိတ်ကိုလည်းမှတ်နိုင်ပါတယ်ဘယ်လိုသဘောမြင်မလဲအနတ္တမြောင်မှတ်မယ်ဗရမတော့ရုပ်တဘာဝနာမ်တဘာဝမြောင်ကြီးရှားစောလည်းရုပ်ပဲရုပ်တဘာဝယတစာစရာတွေလည်းရုပ်ရုပ်တွေပဲ ဒီရုပ်တဘာဝလေးလည်းမြင်အောင်ကြည့်အဲ့ဒီကူပေါင်းစုံကြောင့်စာတိစိပြဒါနံတဘာဝရုပ်တဘာဝနံတဘာဝတွေမြင်အောင်ကြည့်ရတဘာဝမြင်မှပညာပြောင်းတယ်ဒီတဘာဝတရားတွေကိုကိုဖြစ်လို့မဖြစ်ဘူးအနတ္တသူဖြစ်လို့ဖြစ်နေတဲ့သဘောမြင်အောင်ကြည့်ရဒီသုံးမျိုးလုံးဘယ်အာယုံမစုရှာလည်းမှတ်အာယုကိုစိတ်ကဘယ်ရောက်နေလဲရတာစားစရာပေါ်မှာရောက်နေလားစားသေးစိတ်ပေါ်မှာရောက်လား စားတယ်စားတယ်ဒါမှန်တယ်အတွေ့အထိဒီမှာလည်းမထူပါဘူးသုံးချက်ပေါ့ကိုယ်ခန္ဓာကိုယ်ကလည်းကိုယ်ကြည်ရုပ်တရားလည်းကောင်းနေမှာကိုယ်ကြည်ရုပ်ကကောင်းနေမှာဘယ်နာထိထိသိတယ်ကြည်ရုပ်ကကာယပတ္တာရုပ်တွေပျက်စီးနေတော့တွေ့တာထိတာမသိနိုင်အဲတွေ့တယ်ထိတယ်ထိတယ်ထိတယ်မှတ်တယ်ဘယ်အမှမှလည်းမသိဘူးဒါမျိုးဖြစ်တော့ခန္ဓာကိုယ်ကြီး ခန္ဓာကိုယ်ကြီးကြည်ပူတယ်အေးတယ်ဓာတ်သဘောတဘာဝတွေပုတ်ထိချောင်းပူထိသလားအေးထိလားလေးထိလားပေါ့ထိလားဒါမျိုးကြည်တွေ့ထိတာအာယုံလည်းမအဲတော့ထိတာမှမလားတွေ့ထိတဲ့အာယုံမှမလားတကူလားထိတယ်ပေါ့ကာရီတကူကလားထိလို့ပူတာအေးတာဒါတွေသိအဲ့ဒီတွေ့ထိစိတ်နဲ့ကာယီကိုနှစ်ခုပေါင်းစုံတက်မြတ်ကိုထိသိစိတ်ပေါင်းလားဒီစိတ်လည်းမှတ်နိုင်တယ်အဲ့ဒါသဘာဝမြောင်ကြီးသဘာဝတရားတွေပေါ်မှာမြင်မလဲ အနတ္တမြောင်ကြီးကိုဖြစ်လို့မဖြစ်ဘူးသူဖြစ်လို့ဖြစ်တဲ့သဘောကြီးအဓိကအရာကျဲတာတော့နောက်ဆုံးမနောဝိညာဉ်မနောဘဝင်ကြီးတာဆိုဟရိယဝတ္ထုရောအဲ့ဒီမနောဝိညာဉ်တာပဲဖြစ်လေဟရိယဝတ္ထုရုပ်ပေါ်မှာဖြစ်တယ်ဟရိယဝတ္ထုရုပ်ပေါ်မှာကြံတွေးစရာအောင်နဲ့ပေါင်းစုံတိုက်ဆိုင်မိလာတဲ့အခါကျတော့မနောဆုံးမနောဝိညာဉ်စိတ်ကြံစီစိတ်ကူးတဲ့စိတ်ဖြစ်တာပေါ့ဗျာအဲ့ဒီအရာကျဲတာတော့ဒီနောက်ဆုံးဟာပဲဒီမနော द्वार စိတ်တွေပေါ့ဗျာဒီစိတ်တွေအရာကျယ်လုံးတယ်မျက်စိမြင်သိစိတ်ဆိုတာလေဒီအစိမ့်ယူပါယုံမဲမြင်တာကျန်တော့မှမမြင်သောတာဝိညာဉ်စိတ်ဆိုကြားတဲ့အာယုံမဲပြန်တဲ့အာယုံဘာမှသူမသိဘူးခန္ဓာဝိညာဉ်အနတ်သိစိတ်အနတ်မဲသိတယ်ကျန်တော့ဘာမှမသိစာသိစိတ်ကစားနေတဲ့အရာတွေဒါပဲသူမသိတွေးတိစိတ်ကလည်းအတွေ့အထိလေးပဲသိဒီကြံတွေးတဲ့စိတ်ကအများကြီးပဲသူက အရင်တော့ဟာတွေလည်းကြံတွေးပြီးအာယုံပြုနေခုနကသကုညင်စေသောတာညင်စေကာဏညင်စေဝံကာယညင်ပြပစ္စုပန်တဲ့တဲ့သူတို့ကတော့အာယုံပြုနိုင်တယ်မြင်တယ်ဘုန်းကြီးကိုမြင်တယ်ဆိုဒါလည်းမြင်တာဘုန်းကြီးတာခုနာတော့ဒါလည်းကြားနာအနန္တကုရဒါလည်းနော်စားတယ်ဒါလည်းသိထိတယ်ဆိုဒါလည်းသိဒီတော့မနောဝိညာဉ်ကဒီပစ္စုပန်အာယုံလည်းတွေးနိုင်ပြီးခဲ့ပြီးသားလည်းတွေးနိုင်တယ်နောက်ဖြစ်မြာလည်းတွေးနိုင်တယ်တွေးဖို့ကအဲ့လိုမျိုး ပြီးတော့လည်းမမြင်ဘူးเนาะမျက်စိမိတ်ပြီးတရားမှတ်နေတယ်မကြောက်ဘူးစားနေတာမဟုတ်ဘူးအနံ့လည်းနှာခေါင်းပိတ်ထားတယ်ခအတွေ့အထိကိုလည်းအာရုံပြုမထားဘူးနော်မြင်မှုကြားမှုအနံ့ရမှုမရှိဘူးစားရမရှိဘူးတွေ့ထိမရှိဘဲနဲ့ဒီမနှောဝิญဉ်ချက်အကုန်လိုက်သိနေတာပဲဟာဒါကောင်းတယ်ဒါမကောင်းဘူးဒီမနှောဝิญဉ်အရာကျဲတယ်များသောအားဖြင့်ဒီမနှောဝิญဉ်စိတ်ကိုမှားတာများတယ်ဒါကြောင့်မို့ မနေ့ကပြောခဲ့တာကအတွေးစိတ်တွေဆိုတာဒီဟာကိုအမှတ်အရာအများဆုံးပဲဒါကတော့မနေ့ကကြက်ကြက်ပြန့်ပြန့်ပြောခဲ့တော့ပေါ့နော်ဒီနေ့ကတော့ဘုန်းကြီးတို့မြင်မြင်နဲ့မှတ်တယ်ကြားရင်ကြားတယ်မှတ်တယ်အနန္တနိုင်နန်းနဲ့မှုရင်မှုတယ်မှတ်တယ်စားရင်စားတယ်မှတ်တယ်ထီးရင်ထီးတယ်မှတ်တယ်ဒါကိုဘယ်လိုပတ်မယ်ဆိုရင်သိဖို့အရေးကြီးတယ်နော်အဲဒီသိတဲ့အတိုင်းလည်းလိုက်နာကျင့်ကြအထောက်ရတယ်နော်ကျင့်ကြအထောက်လို့ခက်ခဲကြီးတိုင်းဆွေးနွေးဒီလိုလုပ်ရတယ် မကျင်မဲနဲ့နားထောင်တဲ့တဲ့တော့နားထောင်တော့ကတော့ရှင်းတယ်လို့လို့ရှိတော့တကယ်ကျင့်တဲ့အခါကျတော့ကိုယ်ကဖြစ်တတ်တယ်အစင်မပြေမှုတွေဖြစ်တတ်ရှင်းလိုက်တော့ခွဲသွားပြီဒီနေ့ဟောပြောဆုဆုံးပါတဲ့တရားတော်များကိုကြားနာရတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာပညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဘုရားပြည့်စုံပြရပါလို့ရှင်ဘုရားအဲဘုန်းကြီးတို့ မွတ်ချုပ်သွားပြီးရှေ့တန်းလူတွေတော်တော်ညင်းနေတယ်ဆူတောင်းပြီးတော့အမျှပေးဝေပြီးတော့ပြီးတော့တတိလေးနဲ့အိတ်ကြနော်အဲလိုက်စုဣဒံမေပုံညာဣဒံမေပုံညာနိဗ္ဗာနတာနိဗ္ဗာနတာပစ္စယောပစ္စယောဟောတုဟောတုဣဒံမေပုံညာဣဒံမေပုံညာတဗ္ဗတတ္တာနံ တပ္ပတတနာပါစေမပါစေမဤကောင်းမှုဤကောင်းမှုဤကုသိုလ်ဤဤကုသိုလ်ဤဝေစုအလုံးကိုဝေစုအလုံးကိုတတဝပေါင်းတို့ဟာတတဝပေါင်းတို့ဟာမြပေးဝေပါ၏မြပေးဝေပါ၏အလုံးသောအလုံးသော တတဝါပေါင်းတို့သည်တတဝါပေါင်းတို့သည်ရာရာကြ၍အများရာကြ၍ကိုယ်စိတ်နှပြကိုယ်စိတ်နှပြကျမ်းမာကျမ်းမာချမ်းသာကြသည်ချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်းဖြစ်ကြပါစေကုန်သတည်း ကုသိုလ်ကုသိုလ်မြာမြာမြာရှိတော်မူကြပါကောင်းလောသာဓုသာဓုသာဓုကုသိုလ်အမြာမြာမြာရှိတော်မူကြပါကောင်းလောသာဓုအာဓုအာဓု ကုသိုလ်အမြတ်မြတ်မြတ်မြတ်ယူလောမူချာပညာဘုံတော်သာဓုသာဓုသာဓုအလိုကြမှာချမ်းသာကြပါစေသူတော်ကောင်းတွေလို့မတ္တိနဲ့အိမ်နော်မတ္တိနဲ့အိမ်လို့ရင်ကိုယ်တအိမ်မေဆုံးမမဲ့ဘူးအိရတာအေးဝါဝအေးမနဲ့လင်းလာလို့မတ္တိနဲ့နိုးမြောင်ကြိုးစား ဒီဘက်ကပုံပုံများတော့9နာရီကျော်မှဆက်ပြီး